ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီး73ရက်12လ2009ခုနှစ်တွင်မဟာမြိုင်တော်စခန်းအတွင်း၌ဟောကြားတော်မူသောသူတော်ကောင်းဒါနမူဝါဒ၅ချက်တရားတော်သူပါလားစိတ်ဖတ်တာယူမယ်နော်ဒီမှာဒီမှာပါနာပါဆိုတာကလူအရေးမြစ်ပြအဲ့ဒါကနေတိုင်းတက်တဲ့လူ ခင်ညောင်းပါတမန်ပါရှင်းပါဆိုတာကြတော့ပါရတိဖြစ်ပြီဟာတမန်ပါတော့နော်တမန်ဆောင်တယ်မှာဟေးဟောငါးပါးဆိုတာကလူအရင်းမြေတန်လူပြန်ဖြစ်ဖို့ရလေးလောက်ပဲရှိပါပါဟေးအဲလူပြန်ဖြစ်ရုံနဲ့တော်ပလားတော်ပါဘူးဟေးဗျာတို့တဆင်းပြီးတဆင်းပါလို့တက်ကြရအောင်ပါဗျာရှင်းပါရှင်းပါတော့တို့ရှင်းပါမှာ နိုင်သူမနိုင်သူရှိဦးမှာပေါ့မှန်ပါဗျာဒိဋ္ဌာန်နဲ့ယူတော့မှန်ပါဗျာဘုရားမှာမငါသည်တထိုင်တွင်းဆိုရင်ဒီတထိုင်ဒီဒိဋ္ဌာပုဂ္ဂိုလ်ကိုယ်နဲ့နှုတ်နဲ့တူရရစိတ်တော်မတတ်နိုင်ဘူးစိတ်ကတော့တမရှိပြဘူးဥပမာမရှိကတတ်ချင်းသိပေါ်တယ်နော်စိတ်က ငါပတိလခံယူထားတယ်ဆိုရင်ပတိလေးနဲ့ထိနိုင်ရင်လူတော်ပဲဟုတ်ပါဟင်ရှိပြီနောက်စိတ်ကလေးနဲ့ဟောငါပတိလအဲပတိလရှိတဲ့ဌာနတော်ကရှိဘူးငါပတိခံထားတယ်ဆိုနော်ပတိလယူတာမဟုတ်ဘူးပြပတိခံထားဟင်ပတိလကဘယ်မှာယူအောင်လို့ဆိုတိုးစီမဟုတ်ဘူးပြကြက်တီဝက်တီစီယူအောင်ပါဟုတ်ပါဟုတ်လားဟင်တိုးစီကအဲ့ဒီကြက်တီဝက်တီနဲ့ အဲတွေ့တဲ့အခါမပတ်ဖြစ်အောင်ခတိခန္ဓာပဲရှိတာဟုတ်ကဲ့လားဟင်သူဟာလာတတရားနဲ့တွေ့လို့မတတ်ဖြစ်မှဒီလာရမှာလားဒီလိုအမဘာနိခိုင်လို့ရပါဘူးလားမရပါဘူးမရဘူးဗျဟင်ဒီလိုဒီလာကတတရားရှိတာနဲ့ကျုံမှဒီလိုတို့ဒီမှာခတိခံထားတယ်ဆိုတော့ဟောတတရားနဲ့တွေ့တဲ့အခါဟောငါဘာလာတော့များဒီခတိခံထားတယ်ဟဲ့ဆိုတော့ဟောကြည်ရတာချင်းဒီလေးကိုတော့ခ မသားချစ်စိတ်ကလေးပေါ်အောင်ထိမ့်နိုင်လူတော်ပဲဟင်ဒီလာကကိုယ်နဲ့နှုတ်နဲ့တောင်းဝင်ယူလာဖို့ဟင်တော့စိတ်ချတော့တမာကြီးရာပြီတမာကြီးမှနိုင်တယ်ဟင်သူ့စာကိုကြီးလည်းဒီလိုပေါ်ပြဟင်အဲ့တော့ငါးပါးကတော့အမြဲတမ်းယူနေတာအမပါတီကိုလူဖြစ်လာရင်ဘုရားဘာသာဖြစ်လာရင်ခံပြီးသားပဲရှင်းပါကတော့သူပါရမီတက်အောင်ပါနော်အဲ့တော့သူ တတ်နိုင်တော့ငါဒီတစ်ထိုင်ပုတ်ဒီတစ်ထိုင်တွေ့တာဒီကိုနဲ့နှုံးနဲ့လောအောင်ဆောင်မယ်ဆိုရင်ဒီတစ်ထိုင်ကုသိုလ်ရပါတာပဲအမှန်ပါသူကကြောင်းဝဲဥပုတ်တချို့ကြတော့အမှန်ပါတချို့ကြတော့နေတော့ဝဲအမှန်ပါဒီကိုတတ်နိုင်တော့နော်အမှန်ပါဒီတတ်နိုင်တော့ယူရတာကပါရမီဖြစ်ပြီးလာလို့ပါလားအမှန်ပါကျေလိုက်ပြုရအောင်ပါရမီ သာယေကရဏီနာသာသေယသာသေငါတမ္ပန္နတေတသေယသာသောတထာတိနာဘောဓာတိနာမာတိယာမိမာတိယာမိရှင်ဘုရားရှင်ဘုရားဘုရားတပိတော်တိဘုရားတပိတော်တိတရဏကုတရဏကုဘုံပါမြေဘုံပါမြေရှင်ပါတော်ရှင်ပါတော်လာတော်မြတ်ကုလာတော်မြတ်ကုခာယုခာယုအောတိပါတိသာဝိပါဤရှင်ဘုရားရှင်ဘုရားသာတိလာတိပါပါမယ်နော် ပါဗျာတို့အချိန်နဲ့တို့တို့လူရင်းပြလိုက်တာမှန်ပါတို့ဒီလိုဆိုတဲ့ဒီလာကြတော့တပုတ်ကျိုးရင်စပါလုံးကျိုးတယ်ပြန်ပါဗျာလုံးထားတာပြန်ပါဗျာတကယ်လို့တို့ရေရှိကြတော့ဘာလာတိပါတာဝေရမဏိအာတိဒါသနာဝေရမဏိတခုချင်းဆိုတာကြတော့တခုကျိုးရင်ခုနှစ်ခုကြာပြန်ပါဗျာဟင်ကိုယ်ယူတာနဲ့တွဲယူတာသဘောပေါက်နော်မှန်ပါဗျာဟင် ဒါကတွဲယူထားတော့တခုကျိုးရင်ကုန်သွားတော့ဒါနဲ့ပြန်ပါပြီကိုကကြတော့ဟိုကင်းချင်တာလို့ပြောပြတင်ပါဗျာတပုံကျိုးရင်ခုနပုတ်ကြတယ်တင်ပါဗျာဒီတို့အချိန်ငယ်လို့နော်တင်ပါဗျာအဲ့တော့ကိုယူထားတဲ့ပီလာမကျူမပေါ်အောင်ကိုကတောင်းယူဆောင်ဆောင်အောင်ပါနော်မှန်ပါတို့စီကတိခံတာပဲရှိတယ်မှန်ပါဗျာအကောမတီနတ်ပါနေနေရပါစေရှင်ရှင်ပါရှင်ရှင်ပါ အလားလေးလည်းမမီးတော့ပါဘူးညာမရောက်ခင်ကခင်းကကြောက်ဘူး ပါဗျာလူစားပြီးတော့လာပါပါဟုတ်ကဲ့ဒီမှာတော့လူများမားနေပါလားဟိုကဖို့ကြုံနေတယ်ပါဗျာဖြစ်လာတော့သူ့ပါလာကတပည့်တော်ရမှာပဲလူတော်မလာကြဘူးဗျာဒုခေါ်မှလာပါမယ်လို့ပြောတာလားခင်ဗျာတရခါရှိရအတုံးမခေါ်ရနေဘူးဥသူမနာဝမလို့ဘူးလားမနေကပြောတာကဘာလို့ဒီဒီခေါ်လာတော့ဒီတော့ဒီပေါ်မှာတားမှာပါဗျာဒီပါဗျာဒီတော့အများအပူရော တော်ခံနေပြီဆိုတော့တပြည့်ပါတယ်ခွေးနာပေါ့ဗျာပပတိုင်းလုံးကြတယ်ဗျာသနာနဲ့ခင်ဗျာတယ်ပါဗျာဒီဟာရှင်ဘုရားပုံမှန်လာပါမယ်လို့တယ်ပါဗျာ69ခုနှစ်တပေါင်းလာပြင်းနေရတယ်ပါဗျာတယ်ပါဗျာညနေကိုချုပ်ပါပြောမှာပါပါတယ်ပါပါတယ်အဲဒီကလိုက်တော့ခိုင်းတော့လိုက်ဖို့อ่ะပြီးတော့ဒကမာကြီးကဒကာကြီးနဲ့ဟိုလူမလာဘူးလားတို့တကာကြီးကပါတော့60 60ကျော်လောက်ကတည်းက လာခြင်းနဲ့ဆန္ဒပြုနေတာတင်ပါဗျာတိတော်တခါကြီးပြောတာတင်ပါဗျာတိတော်တခါကြီးမဟုတ်ဘူးလားတင်ပါဗျာတိပါဗျာတင်ပါဗျာ60ခွန်60ရှင်းလောက်ကဒုကအေဝါလာဗျာခွန်းနေစေသတော်မောလာပြီမှာသူတိစ္ဆာလာတည်တာဟုတ်တင်ပါဗျာအဲ့ဒီတွင်တော့ဘသူမှသူကလက်မခံနိုင်ဘူးတင်ပါဗျာအရှင်သာရိကသူကလာခြင်းလည်းပြောပြီးလာတော့သူမဟုတ်ပါဘူးလားတင်ပါဗျာတော်တော်ရှိတော့ဘုံဗျာ မအောင်ပါဗျာမအောင်ပါဗျာအင်းကျော်လာကတခြားလာတာကတခြားအင်းဒီသာဒီလိုကုသိုလ်တို့အရင်ဖူးရတာပေါ့ဗျာဟုတ်ပါဒီအကြောင်းပေါ်မှာတာမပါဗျာတာမပါဗျာဘာလို့မရဘူး ဘုံဘုံအမေးကြည့်လိုက်လိုက်တော့ဘုံဘုံနဲ့မဆိုင်ဘူးဟိုဟာဒီဘက်လည်းတောင်ပိုင်းနဲ့လာဖို့ရှိပါတယ်ဗျာဘုံမကြီးဘုံဘုံလာဘူးဟာဒီသူကတော့ဘာလို့ဟိုဝင်းကြီးကိုပုံပုံတိတောင်းနေကြည့်ခေါ်တယ် တိကောင်းတဲ့မင်းကြီးထင်တယ်။ဘုရားဘုရားဝင်တော့တိကောင်းတဲ့ဖြစ်တယ်။သူတော့သူဖြစ်တာသူနဲ့ကိုလိုသူလူကိုလူလူထား။ပြန်ပြန်ဆက်ရပါလားဗျာ။နိုင်ပြန်ဆက်ခိုင်းတာ။သူသူဆိုင်တဲ့သူကခုတ်ခုတ်ပြန်။ဆက်ကြည့်တော့ဖြစ်တယ်။ဒီတော့ခုတ်ပါဒီဥဒေယောနီလာတဲ့ကြောပေးခုတ်ပါဒီကဒီ ဝနာမရှိမဖြစ်တာလေးတွေလုပ်ကြပါဦး။တင်ပါဗျာ။တင်ပါဗျာ။ဒါလိုလာတော့ခေါင်းပြီးပြီးတော့တို့ဗုဒ္ဓဘာသာကတာဟုပညာမရှိဘူး။တင်ပါဗျာ။တခါနဲ့ပညာကတကယ်တွေကြောက်သူတင်ပါပညာမိနိုင်ရင်များရင်လိုက်တင်ပါဒီလိုပဲသမာဓိနဲ့ဝိရိယကလည်းစံပက်ထောက်ရပေါ်ပါတင်ပါ မြင်ညာမိနိုင်ပညာရည်တရားတိုင်းရင်ပညာနဲ့ကတင်ပါဗျာတရားကယုံဖို့ရသူတောင်းမယ်လေကောင်းတာမကောင်းတာသူလုပ်မယ်တင်ပါဗျာတရားထောင်းတင်ပါဗျာပညာကယုံတောင်းသူထောင်းမယ်သူကတော့စဆုမှာပဲခွေရစိတ်ချတဲ့အဲစဆုတဲ့စိတ်ကပညာကသူကယုံလေးယုံထားရှိတရားကဟိုဟုတ်တာမဟုတ်တာပါတာယုံရပြီးတာပဲတည့်ဘူးမတည့်တော့ဒုဗုဒ္ဓဘာသာကဒါတော့တော်တော်ကောင်းတယ်ပညာနည်းတယ် ဟုတ်ပါဘူးဟင်မှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်မှန်ပါဗျာဟုတ်တယ်ဗျာဟုတ်ပါအေးဟုတ်ကလားဗျာမှန်ပါဗျာဟင်တရားနဲ့ပညာတွေးပြီးပဲစီမှန်ပါဗျာသာသာဆိုတော့ဒီမာရိယပဲဒီသားတော်တို့ဒီလိုမြေဝကျုံပေါ်ပါဗျာမြေဝကျုံပေါ်ပါဗျာဘက်ကပါဗျာဟုတ်ကလားတေတရာတို့ဘက်ကဟင်တေတရာမြောင်ဘက်ကပါဗျာဟုတ်ကလားတေတရာဆိုရွှေပြောင်ပြောင်လားမှန်ပါဗျာမြောင်ကဘာရှိတော့ ရပါရှိပုံသားရှိပုံသားတရားသာရှိပညာမရှိတဲ့ပုဂ္ဂိုလ်ရှိပုံသားမှာဆုံးဘုရားစီတူရောက်ရှိပုံသားကိုဘုရားလို့ကိုယ်ကိုယ်မှာတို့ရှိပုံဘောပြောပါလို့ဒီလိုကတော့ဓမ္မရုပ်ကိုသိတာပဲဟင်တရားရှိပြီးပညာမရှိတဲ့ပုဂ္ဂိုလ်ကရှိတဲ့ပုံမှာနားဆုံးတယ်ဘုန်းကြီးတို့တော့ဘုရားစီတူရောက်ဟင်ပညာသာရှိ၍တရားမရှိတဲ့ပုဂ္ဂိုလ်ကလည်း အဲ့ဒီရွှေကုံမှာပဲအဆုံးတယ်ဘုရားသခင်ကမတည့်ဘူးသူတို့ချင်းတို့တရားရှိပြီးပညာရှိတဲ့ပုဂ္ဂိုလ်ကရွှေကုံဘုရားလို့ကူကွယ်တာရွှေကုံကဘုရားမဟုတ်ဘူးဒီမှာတို့သာလို့တော့သေတီလို့ခေါ်သေတီပါမှန်ပါချစ်ခိုးခြင်းကထိုက်တာလို့သေတီမှန်ပါဗျာဘာဖြစ်လို့တော့ သူဘုရားရှင်ရဲ့ပြိဘောခါလေးကင်းဝတ်တာလေအဲ့တော့ဘုရားသတင်းသုံးတဲ့ကြောင်းတော်ကြီးနဲ့မတူဘူးလားတူပါဗျာဟင်တူပါဗျာဘုရားရှင်သတင်းသုံးတဲ့ကြောင်းတော်ကြီးကဲ့သို့တူပါဗျာကျွေးတကုံမှလေသူတဲမှာရှိတဲ့သူဘုရားလေးကြီးရဲ့ဓာတ်တော်ကြီးလည်းရှိတာမပေါ်လေဟင်ပြီးတော့သူဘုရားရှင်ကိုယ်တိုင်ပြိဘောခါလေးမျိုးကိုပါမပေါ်လေဟင်ပုဂ္ဂလာပါမင်းကြီးကိုယ်တိုင် ဆောက်သွားတာကိုအဲ့ဒီဓာတ်တော်မွေတော်သံတော်တင်ကင်းဝရဖြစ်တဲ့အတွက်ဟုတ်ကဲ့သူ့လိုစေတီစေတီဆိုတာရှ िख ိုးခြင်းကထိုက်ဤဘုရားကြောင်းတော်ဘုရားတရင်သုံးတဲ့ကြောင်းတော်ကိုဟင်တို့ကရွှေတကုံမူဖူးလိုက်ရင်ဘုရားတက်တော်ထင်ရှားစီထီကြောင်းပါပါဟင်တို့စာရရှိပြီဗျာဟိုတုတ္တသတာပေါ့ ဓာတ်တော်ကပရိနိဗ္ဗာန်စံပြီးမှဖြစ်တာအတိတ်ဓာတ်နဲ့ဖြစ်တာဆံတော်ကသူ့တက်တိတက်ရှိထင်ကြအောင်မှာသူ့အတိတ်ဓာတ်နဲ့ပြီးခဲ့ပါပါဆံတော်ကဆင်းဓာတ်တော်ကပေးဟုတ်ပါဘူးဟင်ဟုတ်ပါဘူးပြီးတော့ဓမ္မယုဆိုတော့ဟိုဟာလားဗျဒီဘုရားထောင်ပြောက်ပူမှာလေဟုတ်ပါဘူးဆံတော် ဟိုခါခါလုံးနဲ့ခါလုံးလိုက်ဒီတဲ့ခါစီလိုက်ဟင်အသေးမဟုတ်ဘူးရှင်ဘုရားရှင်ရဲ့အဲ့ဒီဆံတော်ဆိုတဲ့ရုပ်ထဲမှာဘုရားရှင်ရဲ့ညံကိတ်နေတာနာတော်ကိတ်နေတဲ့အတွက်ရုပ်နာဆုံးနေဟင်တော်မူသူဆံတော်ရှင်လို့ခေါ်တယ်ဟိုကြားဘူးပါလိမ့်မယ်ဓမ္မကြီးများကသူဒုတိယကဘာစေလာများ ဟိုဘုံချတော့သူ့ပေါ်တည်းနေချအဲ့ဒီမှာသူ့ဆန်တော်တိုင်းထဲကနေထွက်ပြီးတော့ခဝန်ကြောက်မှလာတရင်တော့နေတာလေပြပါလိမ့်မယ်ပြနော်ဆန်တော်ချင်းဟုတ်ကဲ့ဆန်တော်ချင်းကဆန်တော်ချင်းဟင်ဆန်တော်အပေးမဟုတ်ဘူးအဲ့တော့တက်တော်ချင်းစားကြဲသူအာယုံပြုရင်ဘုရားရှိတုံးလာလို့ရပါ တမန်ရွှေကုံနဲ့မဆုံးရဘူးတတော်တင်စားဘုရားရှင်ထီအောင်ရောက်ဟုတ်ကလားဗျာဆန်တော်နဲ့သူ့ရဲ့နာကိန်းထားတဲ့အတွက်ဟုတ်ကဲ့လုံနာမဆုံးဘူးလားဟုတ်ပါဘူးဟင်ပြီးတော့တို့တူတာစကားပေါ်တယ်မှာကြီးရဲ့ဆန်တော်ရှင်များနဲ့တွေ့ခင်ခြင်းတို့ပုံတခုရက်ကနေပြီးလူလာသူပါလူလာတောင်းပါလို့ ပုဂ္ဂိုလ်ကြီးကပြောဘူးဘုဒ္ဓဘုရားတို့ဟာလားဗျအင်းလုံးပေါ်ဒီမဟုတ်လားသူဘုရားရှင်လည်းတဲ့တုန်းကတတတဏမအင်းလုံးပေါ်ဒီအင်းလုံးပေါ်အလုံးကျွန်တော်တို့ပွားတဲ့ညမဟုတ်လားသဘုဒ္ဓပရိသတ်တို့ဆံရတာဒီမဟုတ်လားဟင်အဲဒီကနေပြီးသူတောင်းရင်အာယုံပြုရင်လူတာပြနေတယ်ဒီနည်းကနွေကတော့ဖြစ် သောထက်လွန်းတဲ့အတွက်သာမန်ပုဂ္ဂိုလ်များမရနိုင်ဘူးလို့ဆိုတယ်။တနင်္ဂနွေကနေဒိတ်တာဝင်ပဲတနင်္ဂနွေကနေဆူတောင်းပဲတနင်္ဂနွေကတော့ပွင့်နေနေရမို့လားတမန်ကြီး။ဘောလိဘိယတနင်္ဂနွေကပွင့်တာလေ။ဟောတနင်္ဂနွေကတော့ထက်လွန်းတဲ့အတွက်လူတိုင်းမတတ်နိုင်ဘူး။ပမာတိရှိသူများပါတတ်နိုင်ဘူး။ဟောဆန်တော်ရှင်များနဲ့တွေ့ရင်ဘုဒ္ဓဘုရားကနေသူရာရှိသူပါဆူတောင်းဖို့လုပ်ပါ။ဟင်ဟင် ဟောတော့သက်တော်ချင်းသာဟုတ်ဟုတ်လားအဲ့တော့တရားရှိပြီးပညာမရှိတဲ့ပုဂ္ဂိုလ်ရွှေကုံမှာဆုံးနေတယ်မှာဟင်ဘုဒ္ဓဝေပဲဆုံးတယ်ဆုံးဟင်ဒါပါကိုယ်ပဲဆုံးသားပါဗျာ။ခုမှကြိုးစားမနေသေးတာဘူး။သင်ငယ်ပါသေးတယ်။ဟင်တငယ်ချင်းပါဘူးလား။ကျောင်းလေးပဲချင်းပါဘူးလား။ပါပါဗျာ။ဟင် တို့ပေတာတို့အရင်တခါကျောင်းကျောင်းကြီးသက်ကြတော့ကပါလာတာပြောတာအော်မပါဘူးဗျာဟင်မပါဘူးဗျာဟင်ဒါတော့ဘယ်သူနဲ့မှတိုင်ပေါက်နေတာတိုင်ပဲတယ်ဟောကြီးရဗျာဟင်တေဥစာကြီးတေဥစာကြီးသူလည်းကြီးငါခုတေဥစာကြီးတို့ကလားဟင်ပြီးတော့ပညာသာရှိ၍တရားမရှိတဲ့ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်မှာဆုံးတယ်ဒီပုံမှာဆုံးတယ်တမန်ပါဗျာအာထုသူ ဖီဝန်ဆိုတာလည်းတို့အိမ်နာလုပ်တဲ့အုံဒီပဲမဟုတ်ဘူးလားမှန်ပါဗျာဒါတို့တိုက်ဆောက်တော့ဒီအုပ်ပဲကွာဒါလည်းဒီအုပ်ပဲဘာထူးလို့ကွာမှန်ပါဗျာဆက်ရွှေဘုံနေဆုံးတာဟုတ်မှန်ပါဗျာအုပ်ဘုံမှာပြင်ဆုံးတာဟုတ်မှန်ပါဗျာပညာသာရှိပြီးတရားမရှိတဲ့ပုဂ္ဂိုလ်တွေလားမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်တရားသာရှိပြီးပညာမရှိတဲ့ပုဂ္ဂိုလ်တွေအုပ်ဘုံမှာပဲဆုံးတယ်မှန်ပါဗျာမှန်ပါဗျာဟင်တရားနဲ့ပညာညီဖို့လိုအပ်တယ်မှန်ပါဗျာဟင်တို့လောကီစီဝါဒရှာပါ တွန်သွားမဲ့နာအတွက်လူဘဝရောက်တွန်လူလိခါယူဖို့အတွက်သုတတဲ့သုကြသံပါဟင်တို့သုတလူလားတင်နော်ဟင်သုတလူလားတိုးစီရင်အားထောင်လို့မရဘူးကြာဟင်သာပိလေမာနာသူကြီးနော်သာပိညပြပတ်ဒေတာဘုရားရဟုတ်ကလားဗျာအဲ့တော့တရားရှိပြီတရားရှိတော့ပြုတဲ့ကုသိုလ်မှာသူတော်ကောင်းကုသိုလ်ပြုနိုင်ရမလို့တင်ပါဗျာ จุตมังลาอ่านโจตาปุริโตตามโตปุโยสิโยนิเวอิจานาติปาปุริโตปุโรคอปาปุริตะသူ့ကိုတို့တိုက်ရိုက်ပါတာနှလုံးပြေွားတယ်ကိုကိုလို့ဒိတ်ပြတာပါနှလုံးပြေွားတာကိုပြောတာလေဟင်အဲနှလုံးပြေွားတဲ့ပုဂ္ဂိုလ်ဆိုတာပေလွာမျိုးလို့ဆိုပန်တော်တဲ့ ကိုရောသူရောညီတဲ့ဤချမ်းဘူးဟင်ဒီကံလာတယ်ဆိုတော့သူဒါနာပြုနေလားတခုဒီလာတဲ့ပေါက်ကြည့်ပြီးနော်အာနာတော်များနဲ့တွေ့တဲ့ချိန်ပုဂ္ဂလာဗျာပြီးတော့ဓမ္မကြီးရဲ့ဝိလူဆရာတော်ဘုရားကြီးအများအားမျိုးပြောသွားတယ်ပုဂ္ဂိုလ်မှာမေ့ချင်မှာဆိုတယ်ပါဗျာလာတော့အဖြစ်ဘုန်းကြီးစီမှာမေ့တင်တယ်တရားသာရှိပြီးပညာမရှိတဲ့ပုဂ္ဂိုလ်ဘုန်းကြီးမှာလာဆုံးတယ် သူရဲ့ကျင့်နေတဲ့သိက္ခာပုံကြီးရောက်တတ်ဘူးဟုတ်နော်ခုနကပရာရှိ၍အဲပညာမရှိတဲ့ပုဂ္ဂိုလ်ဟိုရွှေကုံမှာဆုံးတယ်လို့ဒီမှာလည်းတရားရှိပြီးပညာနည်းလို့ရှိရင်ဘုန်းကြီးမှာဆုံးတယ်နော်အနာတိတိကပါမလားဟင်ဟင်အော်တော့မောကြည့်နေဘာလို့မောကြည့်လို့လဲဟင်ဟင်ဟင်ဘုန်းကြီးကြတော့ သူဟိုတို့စင်နဲ့ပြောကြပါဆိုရင်စင်မှာတော့ဒီဤတဲ့ပြီးတော့ဘာတော့ထောက်ဖို့တဲ့ခြေတန်းတဲ့နဲ့ဘယ်တော့ပဲကွဲနေနေတိုက်ပြီးပဲဒီမှာလည်းပရိယာတိပฏิပတ်တိဘယ်တော့ကွဲနေနေသာသနာအတွက်ပဲတူတူပဲဒီမှာဗျာဟုတ်ဗျာကိုကိုသွေးရင်တော့အများကြီးပဲဒီမှာဗျာဟိတန်ခါဆိုရင်တခုတည်းဗျာဒီမှာဗျာဟုတ်နော်တန်ခါဆိုရင်ပါပဲဒီမှာဗျာဟုတ်နော် ဘယ်တန်ခါဖြစ်ဖြစ်ဒီကျင့်မယ်မဟုတ်လားမှန်ပါဗျာဟင်တဲ့ဒီကျင့်မှာပဲကြာအဲတို့ဓမ္မညာကြောရင်တော့ဦးသိအောင်ကြီးပြောင်းကပြည့်လဲတခါပြည့်ကတော့မယ်ရေဘော်လေးပြည့်ရင်ပေါ့ဒါမှန်ပါတန်တကြီးပြည့်ရင်ပေါ့ဒါမှန်ပါဘိုးကြီးပြည့်ရင်ပေါ့ဒါမှန်ပါအထူးဒီမှာဗျာသူ့တို့ရာထူးလိုက်တော့ထူးမှန်ပါဗျာဟင်မှန်ပါဒါဝင်ယူဒါဝင်ကြောက်ရာထူးဆိုတော့ဖြစ်မှာ ဟင်တောင်းထောက်ဆောင်တဲ့နေရာထူးခြားမှုရှိရှိသလိုအဲဟိုတာတာကနေအကြအကြကနေဘူဘူကနေအဲဘူကြီးဘူမူဘူကျုပ်ဒီလိုဖြစ်လာတာမဟုတ်ဘူးလားအဲ့ဒါတောင်းထူးခြားမှုဆိုဖြစ်တာပြစ်တဲ့တမကတော့တောင်းနဲ့ထွက်ပါလေတောင်းဘူးမထွက်ပါဘူးဟင်အဲဘူမူတို့ကြီးကိုဘယ်နဲ့တောင်းထွက်ဆုံးတာဖြစ်ပါဗျာ တစ်ထောင်ပဲလားမှန်ပါဘုံမှုကြုံကြည့်တာတို့ကတော့တခါတို့ထွက်10တောင်းလုံးထွက်မတင်ဘူးဟုတ်လားဟုတ်လားဟေးဟေးကိုရင်လေးလည်းဒါပဲလေတင်ပါဗျာအကျင့်ကတော့ဒါပဲတင်ပါအဲယဟန်လည်းဒါပဲဆရာတော်ကြီးဆိုလည်းဒါပဲတင်ပါဗျာဟုတ်ဗျာအဲဖရာလည်းဒါတင်ပါဗျာဖရာနဲ့အကျင့်လူသိက္ခာလူတွေကိုတင်ပါဗျာအဲဖရာကျင့်လို့ကျင့်လို့ပြည့်လို့သိတာကိုအင်္ဂါပြောတာမှန်ပါဗျာဟေး တန်ဃာဆိုတာနဲ့တက္ကမကြီးတို့စီကစိတ်တတ်ဆိုတာနဲ့အတူတူပဲမှန်ပါဗျာစိတ်တတ်တော့ဓမ္မကြီးတို့ကြားဘူးမှာကြားဘူးလားကြားဘူးလားကြားဘူးပါဗျာပါခေါ်တာတို့ဘယ်သူခေါ်တာတို့ဒီကနေ့ဝင်တဲ့တတာလေးကနေပုံချုံမှုကြီးပြီးပြောတယောက်တည်းနာမည်မဟုတ်ဘူးဟင်အပေါင်းစုနာမည်လားတယောက်တည်းနာမည်အပေါင်းစုနာမည်ပါဗျာတန်ဃာဆိုရတဲ့ဒီကနေ့ဟိုတဲ့တာမဏေလေးကနေဖရာကို ပုဂ္ဂိုလ်ပြောတာမဟုတ်ဘူးတင်ပါဗျာဘန်ဂါဆိုတာနဲ့ fit up ဆိုတဲ့စကားလုံးဟုတ်နော်တေတိတိလာတမီနာပါဟတောကတိတောတံကောဓာတုသာကဆိုဒိဋ္ဌိတရားမြင်တယ်လို့မြင်တာသီလဘုရားကျင့်တယ်လို့ကျင့်တာအဲ့ဒါဒီပါဟတောကတိတောပေါ့ဖို့ဒါတာကိုတံကောလို့ပြောတာတို့ပြောတာမဟုတ်ဘူးဟင် င်္ဂါနဲ့ပုပ်ဘူးကွဲရလားကွဲပါတယ်ဗျဟင်ကွဲပါဘူးကတော့တို့ပါတော့ပီသားညင်ဆိုတဲ့ဟိုမျိုးရိုးလိုက်လို့လဲတမျိုးဖြစ်မှာဟုတ်ပါမှန်ဟင်ရှမ်းပီသားနဲ့ဗမာပီသားတူမလားလားတူပါဗျာတူနိုင်ဘူးတူပါဘူးကလာပီသားတူနိုင်ဘူးပီသားညင်လည်းပါနိုင်တယ်ပုပ်ဘူးမှန်ပါဗျာဟုတ်နော်မှန်ပါပါနိုင်တယ်ဟုတ်နော်ပြီးတော့သူ့ပင်ကိုညင်တော့မပါနိုင်ဘူးလားဘာသာတက်ကလိုက်လာတဲ့ပင်ဝင်နေပါနိုင်တဲ့ကျင့်နေတဲ့ချင်းအဲ့ဒီမြင်ပါမှမရှိဘူး ကျင့်ပါတယ်ကျင့်နေတဲ့အကျင့်သူပြင်းနေဖျားကျင့်တယ်လို့ကျင့်ဖျားမင်းတယ်လို့ယုံနာဖြစ်ဖြစ်မြင်နေတာအဲ့ဒါတန်ခါတင်ပါဗျာဟုတ်နော်ဟုတ်နော်တင်ပါဗျာပရိယကဟိုတုဒ္ဒဗုဒ္ဓလို့ခေါ်ပါတယ်ပါနဲ့မြင်တာပရိယကခန္ဓာဒီကနေမြင်တာဒါပဲ မှန်ပါဗျာတာဝန်ထားနိုင်ရင်กว่าတာဖြစ်เนาะမှန်ပါဗျာမှန်ပါသူကနာပြတဲ့ဝါလာပြီးဤတို့ထောက်ဖို့တို့ရှိတာနဲ့กว่าတယ်ပဲတင်ပါဗျာဒီတာဝန်ထားနာกว่าတာပါတင်ပါဗျာတူတူပဲအကျင့်တော်တည်ခြင်းပရိယာကသူတို့အဲ့ဒီဘုရားဟောထားတဲ့တရားတော်ထဲမှာသူရှိတဲ့များခံတော့ပုံထည့်ပြီးတော့သူကဆောင်ရတာတင်ပါဗျာဟင်ဒါသုံးဆုံးအကုန်ဆောင်ရတာတုတ်ပတိပါလက်ခန္ဓာလည်းအကုန်မြုပ်ပြီးတော့ဆောင်ရတာပဲအတူတူကြဟုတ်နော် တန်ခါနဲ့ပုဂ္ဂိုလ်ကွဲပါစေနော်တင်ပါဗျာကွဲရလားကွဲပါလေဗျာဒီကွဲပါတပတိပါဏကောင်းကောင်းကျင့်လို့ရဆိုတာဒီကျင့်တစ်ခုလေးအဲဒီအမှတ်ကလေးနဲ့အာယုံမမအောင်ကျင့်တာတင်နော်ဟုတ်ကဲ့ဒီဥစုပฏิပါဏဆိုတာဒီကျင့်တစ်ချောင်းလေးကျင့်နေတာတင်ပါဒါပฏิပါဏဆိုတာနှလုံးသွင်းမှန်းနေတာဟုတ်ကလားငါသူမပါတဲ့ဟာတွေလေပညာမပါတဲ့ဟာတွေဟုတ်ကလားတာမိစိပ္ပန္နကျင့်တဲ့ကျင့်တိုက်တာတွေကျင့်နေတာ ကျမပြီးတော့ပါတော့လူဒီနတ်ဒီပူဇော်ခံတိုက်အောင်ကြင့်နေတာကျမသာမိပฏิပါဏအဲ့ဒီအာလုံးကဓမ္မကြီးရဲ့တတိကဥဆောင်တာမဟုတ်ဘူးလားမှန်ပါဗျာကျုပ်ခေါ်တာမဟုတ်ဘူးเนาะညာခေါ်တာเนาะကျမဗျာဥပတိပါဏညာခေါ်တာဥလူပတိပါဏညာခေါ်တာဟင်အဲ့ဒီညာဒီပညာကျင့်တယ်ကျင့်လို့သိတယ်လို့သိတဲ့အတွက်အဲ့ဒါကပုဂ္ဂိုလ်နဲ့သံဃာဟုတ်เนาะကျမဗျာဟင် သူဘာနဲ့ပြောရင်တော့ဦးသိမ့်အောင်နဲ့ကိုမှုကျုပ်ဦးတင်ပါဘူးအင်းရောလို့ဘာလို့မပီးနေနေတော့ဘာဟုတ်ဘူးဦးသိမ့်အောင်ပါဗျာဟိုရုံမောင်းလို့ယူနီဖောင်းကြီးကိုတော့အဟုတ်ကလားဗျာတယောက်လားနှစ်ယောက်လားတယောက်ပါဗျာဟင်ဘာမှဟုတ်လို့လားဗျာဟင်ဟင်ဟင်ဟုတ်လို့လားဗျာဟုတ်ပါလေဗျာ ဟင်ဟုတ်ပါတယ်ဟုတ်နိုင်ဘူးလေဦးသိန်းအောင်ကမိဘနှစ်ပါးမိဘရတာဘုံမှုကျုပ်ကသူ့စစ်ပါရမီကမွေးထားတဲ့စစ်သားတယောက်လားနှစ်ယောက်တယောက်တည်းပါဟာဟုတ်လားဒီတော့ရုံမကွဲသေးဘူးမကွဲသေးဘူးဟေးစစ်သားနဲ့ရတာလေသမီးကတင်ပါဗျာဟေးတင်ပါဗျာဟေးအဲ့တော့တယောက်တည်းပေါ့ဗျာဒါပေမဲ့ တို့ဒါပေမဲ့ဘာလို့ပြောလဲဘုံပြောလို့ဆိုရင်နေရာတော့နေရာတော့ဖြစ်နေတာအဲ့ဒါတရားဆိုတယ်အေးပါတော့ဟိုတော့အဖိုးတို့ဟိုဘာတို့ပါတို့ဆိုရှိကြမှာပါဗျာတော်တွေတောင်းနေကြတော့ရုပ်ကစိုးတင်နေဆိုတာတွေ့ဘူးလားတွေ့ပါဗျာတောင်ပင်တို့ဘာလို့မတင်ဘူးလားတင်ပါဗျာဟင်ညောင်မင်းမြင်လာလားရုပ်ကစိုးမြင်လား ညောင်ညောင်မျိုးပဲဖြစ်တာဗျာဘာလို့လဲဆိုတော့ဒီသားရုပ်ပဲဆိုဗျာဒီသားညောင်ပဲပေါ့လေဗျာဟုတ်ဗျာအခုဘောဗျာဘယ်လိုဟင် ဒီကနာရရုပ်ပဲနေနိုင်ရအောင်လေမရှိတော့ဘူးကောင်းမင်းတော့ရုပ်လို့ခဲ့ခဲ့ကဲဘယ်ကဲဘယ်လိုရှိလို့ဒီကနာရရုပ်လို့ဒီနာရမြောက်ပဲတော့ကဦးသိအောင်ကမိဘနဲ့ပါမွေးတာပြင်မလို့ပြင်မလို့လူတိုင်းမြင်တယ်သူ့ရဲ့စိတ်ပါရမီကစိတ်သားစိတ်သားချင်းမှာသူ့ရည်ချင်းသိနိုင်လေသူ့ရတာမသိနိုင်ဘူးသိနိုင်ပါဘူးသိနိုင်ပါဘူးသိနိုင်ပါဘူး နေ့ယုံဆုံးနဲ့ဝဲပလာညောင်ပြီးဝဲပလာနေ့ယုံဆုံးနဲ့ညောင်ပြီးပွဲရင်ဟိုတန်ခါနဲ့ပုဂ္ဂိုလ်နဲ့ပွဲနိုင်မှာနော်မှန်ပါဗျာပွဲနိုင်မှာမလားပွဲနိုင်ပါဗျာဟင်နှစ်ဦးတမီးမှန်ပါဗျာဟင်သို့တော်ဟိုညောင်မင်းသားလူတိုင်းမြင်နေလားတမီးကျုပ်ကလည်းမြင်နိုင်ဘူးမြင်နိုင်ဘူးတမီးမှန်ပါဗျာသူကသိပါတယ်မိကဘုံမှုကျုပ်ဆိုတာလေဟင်တရားသားရတဲ့နာမည်မဟုတ်ဘူးဟုတ်နော်ဟင်ဟုတ်ဘူးနော် ဟုတ်ပါဘူး။အဲသူစစ်ပါရမီဟာအဲ့ဒီစစ်ပါရမီသူ့ရဲ့ရည်ချင်းပြနေတာစစ်သားစစ်သားချင်းမှပြနေတယ်ကျွန်တော်။တန်ဃာကိုလည်းအဲဒီတန်ဃာအစ်ရောက်တဲ့သူသားတွေတန်ဃာအရင်ချင်းပြနေတယ်။ကျွန်မဆိုတို့ဟိုဘာလို့တာမပုဂ္ဂိုလ်ကတော့ခံမနဲ့ယူသူမှဘုံညောင်ပင်မှားမှာပဲလေတင်ပါတင်ပါဟင်ဒီဟာဓာကြီးယူသူရှိရဲဆိုလို့ဟုတ်ကလားဟဲ့ဒီအဲဒီပုဂ္ဂိုလ်နဲ့သံဃာကွဲတဲ့ပြီ တန်ဃာပွဲလို့တန်ဃာဂုံကြီးနဲ့တန်တဖြစ်ပါအင်းဒီအကြောင်းပါပုဂ္ဂိုလ်မြင်ရင်တော့ထင်ကြီးချင်းကြီးချင်းပါမယ်မှန်ပါဗျာဟင်ရှိတာတဲ့အထက်ကိုထင်တာနဲ့ကြီးနေရင်ကိုယ့်အထင်ကကြီးနေရင်ထင်ကြီးတာအထင်ကြီးရင်တဏှာကမယ်တဏှာဗျာသူ့ရှိတာတဲ့ကိုထင်ထားတာကသေးနေရင်ထင်သေးတာထင်သေးတာအဲ့ဒါဆိုမာနကတယ်မှန်ပါဗျာ တဏမာနကရင်ငင်းချမ်းပါဘူးရပါပါဗျာအတဖြစ်နေတယ်မှန်ပါဗျာတက္ကုဒ္ဒဖြစ်နေတယ်မှန်ပါဗျာဟုတ်နော်ခုနပုဂ္ဂိုလ်နဲ့တန်ခါကွဲမှပုဂ္ဂိုလ်တန်ခါကွဲပြီးတော့တန်ခါကုံအာယုံပြုမှတန်တတပုဒ္ဒဖြစ်နေတယ်မှန်ပါဗျာဒါဝေဘူးဆရာတော်ဘုရားကြီးရှိတော့ကသူ့ကိုပုဂ္ဂိုလ်ရေးနဲ့ချင်းကတော့သူကဘာအမြဲတမ်းပြောဆိုတန်ခါကုံကုံအောင်မပြောနိုင်ဘူးခဲ့ဒီသကအမြဲတမ်းပြော ဘုန်းတော်တို့ကပို့ပို့ပုံတော့ကတ်တူဘုရားတော်ဘုရားကြီးဘုရားတော်ဘုရားကြီးဆိုအဲ့ဒီမှာကတ်ထားတယ် တရားရှိပြီးပညာမပါတော့လေပုဂ္ဂိုလ်မှာတော့နားဆုံးနေတယ်ဟုတ်ကလားဗျအဲ့တော့ပြန်နေတော့ဘူဘူလောင်လောင်ဖြစ်ချင်တာလားတန်တန်ညီတဲ့အီချမ်းနဲ့တပူရိတာသူတော်ကောင်းဖြစ်ချင်တာလားညီတဲ့အီချမ်းနဲ့တပူရိတာသူတော်ကောင်းဖြစ်ချင်တာလားလုံနိုင်မှာမလားလုံနိုင်ပါဘူးသူစားပါမယ်ကိုယ်နဲ့လုံမရမှာဗျာသူနေလို့ရမှာဟုတ်ပြီဟုတ်ဗျာသူသားသေးပါအဲ့တော့တာငါကိုအာယုံပြုပြီးလူတဲ့နေရာကြတော့ ပပုရိတဘဝတငါးချက်ရှိဟုတ်နော်ဒီမှာပပုရိတအဲမဝါရငါးချက်ဆိုတာသူတော်ကောင်းဖြစ်ခြင်းနဲ့ပုဂ္ဂိုလ်လူတဲ့အဆူကိုဆိုလို့ဟင်တန်တာတပုရိတဖြစ်ခြင်းနဲ့ပုဂ္ဂိုလ်လူတဲ့လူဟာအဲ့ဒါတပုရိတမဝါရပဲလေဒါနဒါကတော့ဒါနရဲ့တတိကတော့စေရနာထက်ရင်အဆင်းနဲ့ပဲဟုတ်ပါဘူးဟုတ်ကြစေရနာထက်မထက်ဘူးအဆင်းက အဆင်မြင့်မမြင့်ဘူးစေတနာထမထက်ကတိုင်းတယ်ဓမ္မကြီးယူလို့လည်းမရဘူးတို့ပေးလို့လည်းမရဘူးမှန်ပါဗျာဓမ္မကြီးလည်းရှိတယ်စေတနာကဆုံးဖြတ်မှာမှန်ပါဗျာဟုတ်နော်မှန်ပါဗျာဟုတ်နော်ဟုတ်ပါစေတနာကဆုံးဖြတ်မှာစေတနာချက်ရင်ဆင်မြင့်တယ်မှန်ပါဗျာဟင်အကုန်လုံးတော့ဆင်မြင့်ရင်ရတာပဲလေမှန်ပါဗျာတူလို့လားဓမ္မကြီးတူပါဘူးဗျာဟင်စေတနာထမထက်တိုင်းဒီမှာလာအကျိုးပေးတာနော်မှန်ပါဗျာဟုတ်နော်စေတနာထမထက်နဲ့ အစိတ်မင်းမမြင်နဲ့ဆိုင်ကြီးဟုတ်ဗျာဒါနရဲ့တတိကလူဖြစ် လူဘဝနဲ့လူစီစီနတ်ဖြစ်တော့နတ်ဘဝနဲ့နတ်စီစီသူကဒီနှစ်ခုပဲတောင်းတယ်တင်ပါဗျာဟုတ်လားတင်ပါဗျာဟင်ဒါနရဲ့လာဆုံးဒီလူနဲ့လားတင်ပါဗျာဒါကဟိုတို့ကပြောတာရိုးရိုးဒါနပြောတာနော်တင်ပါဗျာအဲ့ဒီပြုတဲ့ဒါနပုံကိုညံပါရင်တော့ ဒါနကနေပါရမီသွားတယ်တော့မှန်ပါပါအဲ့ဒီပါရမီကြတော့နိဗ္ဗာန်ကြမှာဖုံးတယ်မှန်ပါဗျာဟုတ်နော်တရားရှင်ရဲ့ဘုံတော်နန္ဒဆိုတာဖျားဖြစ်မှရတာမဟုတ်ဒီကလေးသိချင်းနဲ့စုသွားတဲ့ဒါနတတိမှန်ပါဗျာဟုတ်နော်ကာနောနန္ဒဆိုတာဖျားဖြစ်မှရတာမဟုတ်ဒီကစုသွားတဲ့သီလပေါင်းက ကိုမှသွားကြိုးပေးတာလေမှန်ပါဗျာညာတော်နန္ဒသွားဒီကညာပေါ့လေမှန်ပါဟုတ်လားတကူတော်နန္ဒသွားဒီကဆုသွားတဲ့တမာတိလေတမာထလေမှန်ပါဗျာအဲ့ဒါကဟူကြပွားပွင့်တော်မှာတကူတော်နန္ဒဖြစ်ထားတယ်မှန်ပါဟုတ်နော်ဘုံတော်နန္ဒအဲ့ဒါကဒါနနဲ့ပါရမီတွဲမိမှဗျာမှန်ပါဗျာဟုတ်နော်ဒါနနဲ့ပါရမီတွဲမိမှမှန်ပါဗျာအဲ့ဒါဟိုတို့နိဗ္ဗာန်ထိသွားတယ်ရိုးရိုးပါရမီမပါတဲ့ဒါနက တို့ဘဝနဲ့နတ်ဘဝပဲတောင်းယူနိုင်တယ်ဟုတ်ကလားတော်ပါလားလူနဲ့နာတော့တော်ပါဦးဗျတော်ပါဟုတ်ကလားဟင်တော်ပါတယ်တော်တော့မဖြစ်ဘူးဗျဘုရားဝင်းကြီးကြီးတိတောင်းနဲ့လုပ်နေရတာဟင်တက်တက်ကြောင်အောက်ဒီလိုရှင်အောက်ကြရမှာဟင်အဲ့သူတွေဥစားယူပါလေသူဒီလိုတော့ဟင် သူတကယ်ကြီးကဆွဲကြကြီးပြတုံးတယ်လားဒီကတကယ်ဥစားကြီးဟုတ်ကလားတမန်ပဲဟေးဟေးတမန်ဟေးတို့တားလောက်နေပြီတမန်ပဲဟေးတမန်ပဲတို့လေသမားများလို့လေလေသမားလည်းမိုးမြို့တမန်ပဲအဲဘာလားအဲထားပြီးဆိုင်ဟာပြုတ်ဟာလေဆောင်ကြရေးသိတာလူကြဖြုံးဟာကုန်ပြီတမန်ပဲ ပြန်ပြီးမိုးထပြီးတော့ဒီရဲ့တဘောကကုသိုလ်လေးလုပ်လိုက်လူဖြစ်လာလိုက်အကျိုးလေးခံစားလိုက်ကြော်ကြော်ကြီးမိမိကြီးနဲ့နောက်တခါပြန်လဲလိုက်တမန်ရေသမားဖြစ်မလို့မှန်ပါဗျာဟုတ်ကလားဟုတ်ပါတယ်ဗျာဟုတ်ပါတယ်ရေသမားဖြစ်ချင်လားမဖြစ်ချင်ပါဘူးဗျာဟုတ်မှဖြစ်ချင်တယ်လွတ်အောင်ကိုလုပ်လား လို့အောင်မလို့လို့တာလို့တာလို့တာလို့ချင်ပါအောင်မလာပြပါဗျာလူချင်တာလုံးမရပြီပြောလို့ရမလားရပါဗျာဒီပါလို့မှာလို့ပြန်ပါဗျာပြန်ပါဗျာပြန်ပါဗျာပြန်ပါဗျာဟင်ဟင်ကြည့်ရမှာလားဗျာအဘုံပြောလို့အခုလူကပြေကြတဲ့ဆက်ပြီးတော့လူပါပဲဗျာမလူဟောဘယ်ကဘယ်ဘယ်လူလူမလူလာတယ်ဘာမှမလုပ်ဘူးလားဟင် ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဒီရဲ့ဒီနေ့တရားရင်းတရားမြတ်တဲ့တပည့်တော်ဆိုရဲ့ဥက္ကံချက်မှာအဲရရှိရပါလို့ခင်ဗျာမရဗျာသူပါတွဲဆောင်အလကားနေတယ်အလကားနေတဲ့ခေါင်းကြီးပေါ်တော့မတက်နိုင်ဘူးဗျာဒီနေ့လည်းတော့ဥက္ကံတွေပါအမရဘူးဗျာအဲ့ဒါကူပါဒီလိုဖြစ်မှာပေါ့ဗျာလောက်ပါရမှာဗျာဒီလိုလိုတကဒီလို ဟိုရှူတာဖရာရှင်ကနေဖုန်းပြောလို့ပညာထက်လို့မရသေးဘူးဖြစ်နေတာပုံမှန်ဘာလို့မရမှာတော့ကိုထည့်ကတော့ဝရိယနဲ့လေလို့ဖြစ်မှာဘူးတော်မကြီးကတော်ပါဗျာသူပြောတော့ပါပေါ့ငွေငိုးမှုတင်ပါဗျာငိုးကြမှုမဟုတ်လို့တင်ပါဗျာငွေငိုးကရွာချင်းတဲ့ခါရွာတာမရွာချင်းတဲ့ခါမရွာဘူးတင်ပါဗျာဟင်ပါပါငွေငိုးကအောက်ကဓာတ်ခံရှိလို့လားရှိဗျာရွာပြောက်ရွာပြောက်ပါပါပါပါဗျာပါပါဗျာဈေးတင်တော့မတင်ပါဘူးဗျာ အဲ့ဒါမိုးကြမိုးလားငွေမိုးလားငွေမိုးပါဗျာငွေမိုးပြီပါဟုတ်တယ်မိုးမိုးဟင်ဒီမှာဗျာဟင်ငွေမိုးဖြစ်ပြီလို့ဒီမှာဗျာဟင်ဒီမှာဗျာဒီမှာဗျာရအောင်လို့လို့ရတာမှမဟုတ်ဘူးမှန်ပါဗျာတို့သာကအေဟိပတိကမောလားအေဟိလာကပတ္တစုဇံလို့အေဟိလာကပတ္တစုဇံအရှုခိုင်းတာအလုပ်ခိုင်းတာမဟုတ်ဘူးမှန်ပါဗျာပွဲကြီးတာပွဲကြီးခိုင်းတာသမီးစားခိုင်းတာမဟုတ်ဘူးမှန်ပါဗျာ မင်းကကြိုးစားပြီးစားပြီးတော့ရတာခံရတာမဟုတ်ဘူးလားမှန်ပါဗျာပွဲကကြည့်ပြီးရတာခံတာမဟုတ်ဘူးလားမှန်ပါဗျာပွဲမှာလည်းအစကနေအဆုံးထိကိုဟိုဇာခုံမော်ကိုမျက်လုံးနှလုံးပြစ်တင်ပြီးတော့ကိုအစကနေဆုံးကြည့်မှစာရည်လေတာမှန်ပါဗျာဟုတ်ကဲ့ပါမှန်ပါဗျာခဏလေးကြည့်ပြီးထားပြန်သွားတော့စာရည်လေမလားမှန်ပါဗျာမှန်ပါဗျာပြီးတော့ကလေးပွဲကြည့်လည်းမဖြစ်ရဘူး မှန်ပါဗျာတလေးကပညာပဲရှိတယ်ပညာမရှိဘူးမှန်ပါဗျာပညာမရှိတော့အမင်းနဲ့တွဲလိုက်တယ်ကြည်တာပဲမြင်တာပဲဟုတ်ပါဗျာအယုတ်ပြရုပ်ပဲမြင်တာပဲယောက်ျားကြီးမှသိတယ်မိန်းမကြီးမှသိတယ်ပြောသွားတာလည်းသိတယ်ခါကြီးခါပွေးလည်းသိတယ်သို့တော့ဘာရဲ့လို့သူ့မှာပညာမပါတဲ့အတွက် စာရင်မလဲဘူးဟင်လူကြီးကြတော့ကြည်ရင်ပြီးပြီးရင်လည်းစာရင်လဲသွားတာမဟုတ်ဘူးလားမှန်ပါဗျာဟုတ်ကလားမှန်ပါသူ့အတန်ကြီး၍သူ့ဟန်ကြီး၍အတန်နဲ့ဟန်ကြီးထားနဲ့ဒါပါပဲဆိုချက်ချင်းပြီးတာမဟုတ်ဘူးလားမှန်ပါဗျာဟုတ်ကလားမှန်ပါအဲ့တော့လူကြီးပွဲကြီးလဲကြီးမှာဗျာမှန်ပါဗျာသာခုံပေါ်ကိုမျက်လုံးနှလုံးကိုအစားကနေအဆုံးထိလဲပြစ်တင်ထားမှာဗျာမှန်ပါပြစ်တင်ရလားဟင် ရှုပ်ွက်တဲ့ကိုတတိနဲ့အတိအမြဲကတ်ထားရှုပ်ွက်ပြီးပတ်ခုမဲကိုရှုပ်ကျင်တာရှုပ်ဘယ်နည်းမကောင်းဘူးဖျားပေးတဲ့နည်းအကုန်ကောင်းကြီးလေဟုတ်ဗျာပြီးတော့ပါရအောင်ညာရအောင်ဘယ်တော့မှစဉ်းစားနဲ့စဉ်းစားလို့မရဘူးအကြည့်ခိုင်းတာပါသူဘယ်လိုခိုင်းတာမှမဟုတ်ဘူးဟုတ်နော်ဟင်ဟုတ်နော်အကြည့်ခိုင်းတာလားလို့ခိုင်းတာစီခိုင်းတာပါဗျာအကြည့်ခိုင်းတာပါဗျာဟင် သူ့ဟာကြည့်နေอยู่မဲ့ရှင်းပါဗျာခုနပြောလေအစာဆုံးကြည့်ပါညလာရင်စာရည်လေတော့ရှင်းပါဗျာမှန်ပါဗျာမှန်ပါဗျာပြီးတော့ဓမ္မကြီးဘာလို့ကြည့်ခိုင်းတာတွေးမှာတွေးအဲ့ဒီမှာရှင်းပါဗျာဘုရားရှင်ကတို့အများဆုံးပေးထားတာနာသီဝမဟုတ်ဘူးလားမှန်ပါဗျာသူကနာသီဝပါပဲနာသီဝပါရှင်းပါသူကဝင်လေထွက်လေကဒုက္ခသာနာမှာသူကမနာဘူးမှန်ပါဘူးဝိကရေကသေတိထင်တယ်မှန်ပါဗျာဟင်ဝိကရေကသေတိနော်မှန်ပါဗျာပြီးတော့အဲ့ဒီမှာဘုဟုတ္တပြောဦးမယ် မိခင်ဝမိုက်ကရှုပ်ထွက်လာတာနဲ့ဒီတစ်ချက်ကိုရှူးဆိုမှုတ်ပြီးတော့နောက်မှဝင်နေပြန်ဝင်ရတာတတဝါတူထွက်ဒီကစားတေတော့လေထွက်လေတစ်ချက်ရှူးဆိုပြီးပြန်မဝင်ရင်တေတာတင်ပါဗျာထွက်လေတစ်ခုကစာ၍ထွက်လေတစ်ခုမှဆုံးတယ်ဆုံးတယ်တင်ပါဗျာဟုတ်နော်တင်ပါဗျာတင်ပါဗျာအဲ့တော့သူကအစာဆုံးမှရှိပဲဝင်ပြီးထွက်ထွက်ပြီးဝင်အဲ့ဒါမလို့တမ်းမှတ်နေရင်တွေးပြအောင်လားမတွေးပြပါဘူးဗျာမတွေးပြဒီကဟာသူကသူမြင်တော့ မှန်ပါဗျာမှန်ပါအဲ့ဒီအတွေးမတွေးပြအောင်လို့ဒါအမှခိုင်းတာမှန်ပါဗျာမှန်ပါဘာမှလိုက်ရှာမနေနဲ့မှန်ပါဗျာသဘောပေါက်မှန်ပါဗျာဟင်မှန်ပါဗျာဟင်တို့ဘုရားလက်ထက်ကဟိုဘယင်ကြီးတွေလည်းဘယင်လုံးလုံးကဒီလိုဖြစ်သွားတာကြည်တာသူဘယင်လုံးကပုံနဲ့သူဘောပင်ခံရမယ်သူဘောပင်ခံမယ်သူတင်ညာတိကတော့ပွားလိမ့်မယ်မှန်ပါမှန်ပါဟင် ဒီလမ်းသွားမျိုးဒီလမ်းပေါ်ခြေတောင်းတွေကပဝန်းတစ်ခုသာပြည့်တင်ထားလိုက်သူပညာတိကသူကသူပြီးသူကသူသွားနေတာဟုတ်ရကိုတောင်လိုက်လို့ဖို့မလိုဘူးကိုကကိုမှကိုမှနေရုံပဲလေကိုကိုကိုပွဲကြီးစဉ်ကိုကြည့်နေရုံမဟုတ်ဘူးလားမှန်ပါဗျာဟင်အကြည့်ခိုင်းတာနော်မှန်ပါဗျာဘာလို့ကြည့်ခိုင်းလို့မတွေးပြအောင်မတွေးပြလို့ဒီနေရာမှာဟိုတို့အမြဲတမ်းစိတ်ရှိနေရင်စိတ်ပြီးစီးလုံးသွားလိမ့်မယ်ရှင်းစိတ်နောက်စိတ်တွဲမိသွားလိမ့်မယ် ဟင်းကြာမှာအဲအတွေးနဲ့ဖြတ်မခံရဘူးပေါ့မှန်ပါဟုတ်နော်မှန်ပါကိုယ်စိတ်ကြီးလည်းဖြစ်သွားလိမ့်မယ်ကိုယ်စိတ်ကြီးဖြစ်တာကိုအဲဒါစိတ်တန်နဲ့စိတ်တဝိတုဒ္ဓခေါ်တာပဲမှန်ပါဗျာအတွေးမဝင်ရင်ကိုယ်စိတ်ကြီးလည်းမဟုတ်ဘူးလားမှန်ပါတွေးတာသူများဟာတွေတွေးတာမဟုတ်ဘူးလားမှန်ပါဗျာဟုတ်နော်မှန်ပါဗျာမှန်ပါဗျာအိမ်မှာရမှာမှန်ပါဗျာမတွေးသေးခြင်းလို့ဒါမှခိုင်းတာမှန်ပါမှတ်ပါများရင်ဒီအောက်ကဟာကသူဟာသူမြင်တော့တာပြန်ပါဗျာဘောပေါ့ပြန်ပါဗျာဟင်ဒီတိုင်းမှာဗျာမှန်ပါဒီတို့ဟာဒီခေါ်မို့ဒီမှာသူဟာ ဟိုကဘုံဘုံတင်လို့မနေနဲ့ဘာလို့တော့ပါတာမရဘူးဟေးတို့ပါလို့ဘုရားကပြောတာပါတော့တွမေဝကိစ္စအတ္တပါအခါတာတော့တထာကတာတွင်သိဤကိစ္စကိစ္စကိုတွမေဝသင်ကိုယ်တိုင်ပြင်ရင်အတ္တပါကြောင့်ညဆိုင်ပါတထာကတော့ငါတို့ဘုရားတို့မြည်သည်အဲဘာတော့အဲအခါတာတော့ပြောယူမဲ့တာနဲ့ မှန်ပါဘုရားပြောသွားတာမှန်ပါကိုကိစ္စကိုဟာကိုလုံးတဲ့ငါတို့ဘုရားကပြောယုံမေတ္တာတင်တယ်မှန်ပါဗျာမှန်ပါဗျာတင်ရင်လေးလားဘုရားကောင်းမှန်ပါဗျာဟင်ဘုရားကောင်းမတင်လို့တော့မရပါဘူးတဲ့ဆိုသူကတော်မေဝကိစ္စအာတဖာအခါတာတော့တထကတာဆိုတာဘုရားပြောသွားတာတမှန်ပါပြောတာမဟုတ်ပါဘူးဗျာမှန်ပါဗျာဟုတ်နော်မှန်ပါအေးအဲ့ဒါအေဟိပတိကတာအေဟိလာကေပတ္တိသာရှုဘကံခိုင်းနေတာပါ မှန်ပါဗျာဟင်အဲ့ဒါလေးကိုယ်တန်ညာကြည့်ဖို့ပြောတာနော်မရှာနဲ့ရှာလေးဝေးလေးပဲတင်ပါဗျာဟုတ်နော်တင်ပါဗျာဟင်ရအောင်လို့လောပါလေတင်ပါဗျာရအောင်လို့ရင်အတ္တမဖြစ်နိုင်ဘူးလားတရားကတော့သဘောတူဆောင်မှာအနာတင်ပါဗျာတင်ပါဗျာဟင်တင်ပါဗျာဟင်ဟိုဝဲသွားပြောလို့တော့မရဘူးပေါ့ရုပ်ရှင်သွားပြောရင်တော့ရမယ်ရုပ်ရှင်သူကသူစက္ကန့်လဲနေတာယူဘာပြပါသွားအောင်လို့ရသလားမရဘူးမရဘူးသူစိတ်ကြတော့သူလဲနေတာပဲမှန်ပါဗျာဟင်ဘွဲတာဟိုဟိုတောင်းလာ ထကရင်ကမှာဗျမှန်ပါဗျဟင်ဟင်ရုပ်ရှင်တော်ကိုခိုင်းတာထကပါမလားဗျကပါဘူးဘောသူဆောင်ပါဘောသူဆောင်ဘုရားကနာတာသူတော်သူဆောင်ဒါရအောင်လုပ်မယ်ဘယ်တော့မှမလုပ်ဘူးမှန်ပါဗျဒီနေ့ဘာဖြစ်အောင်လုပ်မယ်မှန်ပါဗျဟင်မထေရဘူးအမှားပဲနော်အမှားပဲမအားကောင်းရင်စိတ်ရှည်စိတ်နောက်စိတ်နဲ့တွဲမိသွားရင်စိတ်ပြီးလုံးတော့စိတ်ပြီးလုံးရင်စိတ်ကအားကောင်းသွားရင် ပုံသူတဲ့သနာအားပညာအားတွေသူကသူဝင်တော့မှန်ပါဗျာတို့မရှာဘူးမှန်ပါတို့လုံးတာမဟုတ်ဘူးမှန်ပါဗျာဟင်မှန်ပါပေါ့ကလားမှန်ပါပါပါတယ်ဗျာအဲအဲ့လိုညီတဲ့အေဂျံပုံကြတော့ခုနပြောတဲ့တန်တတပုရိတဟင်ညီတဲ့အေဂျံမတပုရိတနှလုံးပြီးွားတဲ့ပုဂ္ဂိုလ်ဖြစ်နိုင်သည်အဲ့လိုဖြစ်ဖို့ရအတွက်ဒါနပြုရင်မူဝါဒ၅ချက်နဲ့ပြုရမတည်လားမှန်ပါဗျာဟုတ်နော်မှန်ပါဟုတ်နော် သမ္မာသဝါဒ၅ချက်ဒါနကတော့လူဖြစ်ဖို့နတ်ဖြစ်ဖို့တောင်းမယ်မှန်ပါဗျာဘုဘက်က၅ချက်ကပါကွဲမှာမှန်ပါဗျာခုနလူဖြစ်အစင်းချင်းဖို့တို့ပြောပြီးမို့လားမှန်ပါဗျာဟင်ဟုတ်ပါမှန်ပါဗျာဟိုဝါဒ၅ချက်ဒီပြုတဲ့ဒါနဒါနဲ့တွေ့ရမှာပဲထင်ပါဗျာမှန်ပါဗျာတတာနဲ့နော်မှန်ပါဗျာတတာဆိုတာယရနာပုဂ္ဂိုလ်ယုံကြည်တာပြောတာမှန်ပါဗျာပညာမပါရင်အဲ့ဒီတတာတွေတနာပဲသွားတာမှန်ပါဗျာ ဟင်ဟင်ကိုယ်ပဲမျောလင်းမှုလည်းဖြစ်နိုင်တယ်ပုဂ္ဂိုလ်ပေါ်ကိုအာဟုမှုလည်းဖြစ်နိုင်တယ်မှန်ပါဗျာဟင်အဲ့ဒါတဏှာပဲကိုတရားဘုပညာမပါတဲ့တရားအဲ့ဒီပဲွားတယ်ဓမ္မရမှန်ပါဗျာယရဏသုံးပါးပေါ်ကိုကြီးညိုတဲ့စိတ်ကိုတတာလို့ပြောတာမှန်ပါဟုတ်နော်ယရဏသွားဒုခုနာကဓမ္မကြီးပြောတဲ့ရွှေဘုံသားလားမှန်ပါညောင်းကမှန်ပါဗျာဟင်မှန်ပါဗျာဟင်ရွှေဘုံသားဆိုပါစို့ဟင် ရွှေဘုံသာဒိုးရိုးမျိုးကရွှေဘုံသာဆိုလို့ရှိရင်ကြွားသိပ်ပါတယ်နော်ဘယ်လောက်ထိတကိုးကြီးကပြက်မင်းနဲ့မပါနိုင်ဘူးလားတင်ပါဗျာပါပါတယ်ဟောဒါဘုရားရှင်ရဲ့အကြောင်းတော်ကြီးသူဒီကိုကိုဘာလို့အရာဘူတော်သူကိုခိုက်တဲ့ဟိုထိုက်တော်မူတဲ့တက်တော်တင်ချဘုရားပဲဆိုဘုရားကအာယုံပြုရင်ကြွားသိပ်ပါအောင်မလားပါပါပါဒါကြောင့်ကျေဘုံသာသွားရင်တခါပေါ့မှန်ပါဟင်ဟုတ်လားဒါကျေဘုံသာနဲ့တော့ဘုရားပွဲမှတင်ပါဘူး ဟုတ်ပါလားဒီပုံနဲ့တန်ခါလည်းခုနပြောပြီးပြီတဲ့ဟုတ်နော်အဲ့ဒီတန်ခါအကျင့်ကုန်အာရုံပြုနေပြီဓမ္မရေးထိကြီးလေးပေးခြင်းပါအောင်အဲ့ဒါသာတာဘုရဲ့ကြည်လင်တဲ့စိတ်ဖြစ်ဒီကြည်လင်တာရှင်တဲ့စိတ်ကလေးကိုပြုတယ်ပုဂ္ဂိုလ်ပဲမဖဲလိုက်ကုန်အာရုံပြုရင်ကြည်လင်တာရှင်တာပဲဟုတ်ကလားဗျပြီးတော့ဒုတိယမူဝါဒကတက္ကိသဒါနပဲပြီး အနာကတော့ခုနအသိမြင်မှာသွားမှာနော်တကိစ္စလူတဲ့နေတာလူသေးရမယ်လူကဒီချိန်လေးမပါဘူးလားကြာဘူးပါနော်ခွေးကသာပါတယ်ခွေးပြီးမယ်အင်္ဂါခွေးပဲလို့မချင်းမလားမကြည့်ရဘူးတလူတသာပြရမယ်ချစ်ခိုးပြီးဒီခိုင်တာမဟုတ်ဘူးဟုတ်ကလားတလေးတသာယူရတယ်ချစ်ကတာဆံမလို့ပါဘူးဟင်ဟုတ်တော့ ဟင်ဟုတ်နော်ပြီးတော့တခမကြီးအိမ်ထဲမှာလည်းအလူမန္တရှိဦးမှာပါအားရသမီးတွေကျွေးမွေးနေတာအဲ့ဒါအိမ်မန္တခေါ်တယ်ဒီအိမ်မန္တခေါ်ရှိပြီလားဟုတ်ကလားဗျာအိမ်မန္တခေါ်ခုနကလိုသားရဲ့သမီးရဲ့လို့အဲလိုပိုင်နေပါညာမလို့ရဘူးမှန်ပါတယ်ကလေးတော့ပေးကျွေးဟုတ်ဗျာသိပါလက်ပါချမသင်ပါဟဲ့ညာဟဲ့တူတော်လူများဖြစ်မျိုးပဲ လူတော်ကသိဖိုးလာရင်ပြောတယ်မျိုးပဲဟုတ်ပဲဒီလိုဒီလိုရှိမှာဟုတ်ပေါ့လူတော်တော့အဲ့လိုပဲဒီသိဖိုးလာရင်ဟိုကဟိုဘာတော့ကလေးကလည်းဟိုအဲဆရာတော်အတင်းတော့ဒီကအမေကလည်းအလုံးများနေကိုအဲ့ဒီကျင်းတော်မှများတော့အဲ့ဒီတော့သိဖိုးပြီးကျွေးတာမျိုးပဲဟုတ်ပဲဒါကဒီကသူတို့ ဆောင်းမှုရှိပါဟုတ်ကလားဟဲ့မှန်ပါဗျာဟုတ်ကလားဟဲ့မှန်ပါဗျာဟင်မကြွေးရင်ပြောတော့ဘုရောကြီးပြောထားတယ်ပြောထားတယ်ပြောတော့တယ်ပါဟဲ့ညာရဲ့ကိုပြောတော့ဘုံတိုင်မှာတော့ဘုံဘုံပြောထားတယ်ပါဟဲ့တက်ပြစားပါတလီတစားပြောချစ်ခိုးခိုင်းတာမဟုတ်ဘူးစိတ်ပါလက်ပါတလီတစားဟုတ်ရခေတလီတစား ဒီလိုကတကြိတ်လေးမှာတတိဆန်ထိပါတာဟုတ်တယ်တော့ဘာတို့ဘာတို့ကိုပါတယ်သူချစ်တာဆံလို့အဲ့ဒီဒါနကတော့စင်တမ်းမျိုးသက်ကိစ္စမပါတဲ့ဒါနကြတော့လူတိုင်းကမယူသေးဘူးကိုကမှမယူသေးဘူးသူတို့ကကိုမယူသေးခဲ့တစ်ထိတော့ဖြစ်ကြည့်ပြန်ဘူးဟုတ်ပါဘူး တန်ခတပူရိတမဖြစ်တဲ့အချိန်လူယူသည်တန်တော့ဘာဖြစ်လို့လဲစိတ်ကနေတဲ့အိမ်ကြမ်းမရှိတော့ဘာလို့လို့ပြစ်တော့ပြစ်တော့နေမှာမှန်ပါနေတဲ့အိမ်ကြမ်းဘောကအဲ့မှာဘောပြစ်တော့ပြစ်တော့လို့ငေါဘဲလို့သေးတယ်မှန်ပါဟိဒီနှလုံးအိမ်ကြမ်းနဲ့ပုတ်ကူကြတော့တို့ပါတော့ခုနကတစ်ဖက်ပေါ်ကညူစုစောင်းကြောင်းကြီးမရှိဟုတ်ကလားဗျသူတို့ပေါ်ကိုတို့ပါတော့ကိုကယုံကြည်ရင် သူတို့ကယုံကြည်သလိုလုပ်ပြီးကိုကမယုံကြည်ရင်သူတို့ကမယုံကြည်သလိုဖြစ်မှာပါကိုစိတ်တိုင်းသူတို့သွားတာတည်းဟုတ်နော်အဲ့တော့ကိုကသူတို့ပေါ်ကိုအဲခုနပြောလို့မန်ခြင်းငေါက်ခြင်းမရှိဟုတ်ကလားတခုခုဖြစ်တောင်မဲ့မမဲငေါက်မဲ့စာအကျိုးနဲ့ကြောင်းလေးပြောပြလိုက်သူကောင်းတဲ့သူကသူဝင်သွားမာနာမောက်တာတစ်ချီရောက်ဟုတ်နော်အကျိုးကြောင်းလေးပြောပြလိုက်မေးအေးလေးနဲ့ပြောပြဟေးတန်တာစိတ်ကလေးနဲ့ပြောကြည့်ကြည့်ပါ စိုက်ချတဲ့ဘူပြီးပွဲပါတဲ့ဟုတ်နော်အဲလူကူကတန်တာတပူရိပငြိမ့်သက်ဤချမ်းတဲ့စိတ်နဲ့အဲယိုယိုတီတီပြုခဲ့တဲ့ပုံစံကြတော့ကိုယ်အိမ်ကကိုယ်အောက်ကပိဒါဖြစ်တယ်အဲလူလေးဆိုရင်ကြားကျွန်တော်ခေါ်တာလောက်ကလေးကြီးလားကြီးလားနဲ့ဟင် ကိုကယူသည်ပြီးလူခဲ့တဲ့ပုဂ္ဂိုလ်ပေါ့လေဟင်ကို့အချွေရံကကို့ကိုယူသည်တတ်တယ်ကယူယူသည်သည်ဆက်ဆံတတ်တယ်ထဲ့ရှင်မလာအောင်ဆိုအဲကျင်းအဲကျမကိုခေါ်လာလားလောက်ကလေးချီခါချီခါနဲ့လေအာတို့ဆရာတော်ဦးဝိသိတဟောပေါ်ဟုတ်ဘူးဟင်နေသူ့လေးတန်သူကထပြောသွားတယ်မှန်ပါဗျာဟင်ဟုတ်ဗျာမှန်ပါဗျာဟင်ဟင် တဲလူလေးကိုဟောဒါနအကျိုးကလည်းတစ်ဖြည်းဖြည်းဥမာတယ်ဗျစေတမ်းမြင့်မြင့်ဖြည်းဥမာတယ်ဗျတက္ကိတာဖြစ်တဲ့အတွက်ကိုအောင်ကကိုကိုလည်းလူဒီခါလာဥမာတယ်ဗျတခုလိုချင်တာလားတခုလိုချင်တာလား ဟင်ဘယ်တော့ကိုတက်ကိစ္စနဲ့ဒါနပြောတာဗျလုံးပါဗျာမကူလုံးဒီလားဒီလားပြောလို့ဗျာအချိန်အားမရှိဘူးလေဒီကလာဘယ်လိုလုပ်ဗျာတော့ဘယ်လိုလုပ်ဗျာဒီကလာတော့အဲ့ဒီကိုမလဲလေဒီကလာဒီကလာတော့ဒီလို လိုချင်တော့တစ်ခုလို့လုံးတော့ဘယ်တစ်ခုလို့ဒီတစ်ခုလုံးတစ်ခုရောက်မှာပေါ့ဟဲ့အမှန်ကိုခံတာလေသူကလည်းဦးရဖယားဆိုသူကလည်းကားပါတော့ဒီချာရီအဲ့ဒါကဘာစင်းဒီမှာပြေးချာသူနဲ့အချိန်မရှိတော့ဘူးလေကားလေးရပြီတော့လေးလေးသားသားပေါ့တယ်မှာဗျာလောဘပဲဗျာအခုကစားပါနဲ့ သူကအရှိန်လေးရလိုက်တာမဟုတ်ဘူးဟုတ်ပါတယ်အမှန်တိုင်းပြောပါဗျာပါတယ်အလူကလည်းလည်းရလိုက်ပါဆိုပါလေအတင်းလာရရှိတယ်မင်းတို့ကြောင့်ပြုလုပ်ကုန်တာဒီတရားဟောဟုတ်ပါဘယ်ကမှလည်းတပိတော့ပတ်ဆိုင်ကြတာလေလက်ကပါချွတ်တာဟုတ်ပါကြလားအဲ့ဒါတော့ရိုးတယ်လို့မဖြစ်တော့ဟုတ်ပါဗျာအမှန်ပြောလိုက်ပြဟာရိုးတယ်လေအဲ့ဒါမှရိုးတယ်ပါလေပြ လား။ဩလက်ကောက်တို့ဘာတို့စကားနဲ့ကာဝတ်သွားပြား။ဟောလက်ကောက်တို့ဘာတို့စကားတို့ဘာသာတန်စကားနဲ့သွားပြား။ဟုတ်ကဲ့ကလာဟုတ်ကဲ့ဒီလိုပြောပြ။ဟုတ်ကဲ့လား။ယူတည်ရတာပြောတာ။မှန်ပါဗျာ။မှန်ပါဗျာ။မျိုးမဆူပေါ့။မှန်ပါဗျာ။မှန်ပါဗျာ။ဒါကကိစ္စနဲ့ယူတည်မှမှန်ပါဗျာ။ မှန်ပါကုသိုလ်ကအကျိုးပြုတဲ့ခါကျတော့အစင်းမြင့်တဲ့ဘဝကိုလည်းရမယ်ကိုယ့်ဘဝကိုကိုယ်ငယ်သားကရိုးရိုးသေးသေးရမယ်တွေ့သမျှလူကပေါ်ဗျာတင်ပါဗျာတင်ပါဗျာတင်ပါဗျာခုနော်တင်ပါဗျာခုနကဟိုစင်းမြင့်တာတော့ဌာနတတိတင်ပါဗျာတတိပါပြီးတော့ကာလဒါနပဲတင်ပါဗျာသုံးကဒါနကတော့ဒါနပဲနော်မှန်ပါဗျာကာလကသူ့ချိန်လေးသူပြီးတာမှန်ပါဗျာဟုတ်ဘူးကိုလူရပြီးရောမဟုတ်ဘူးမှန်ပါဗျာ သူလိုချင်တဲ့အချိန်လေးနဲ့သူလိုအပ်တဲ့ပစ္စည်းလေးမှန်ပါဗျာအဲ့လိုကြိုက်ပြီးလိုပါတဲ့ဟုတ်တယ်လားမှန်ပါဗျာမှန်ပါလာဒါနာမှန်ပါဗျာဟိုတို့ကိုလိုချင်တဲ့အချိန်ဆုံးစီလောင်တော့ကလာဒါနာဖြစ်ပါတယ်မှန်ပါဗျာဟင်ဟုတ်ဗျာတဏ္ဍာရီကတော့တို့မလိုချင်ကြကြောင်းပါနင်တို့ကြကြောင်းတို့တကားကြတာဟင်ဟင် ဟိုဟာလားဦးသိန်းမောင်နာမည်ကြီးဆုတ်ပြဲပြီးကိုတော့ဘုမရောမဖရားမင်းအတန်ငယ်ငယ်လေးနဲ့ဘုဘူးပြီးပြီလေပေါ့ပါလားဗျာပေါ့ပါလားဗျာဟင်ကာလဒါနာကသူ့အချိန်မင်းနဲ့ဥပမာမဲ့နေပူတဲ့ကလာတဲ့ပုဂ္ဂိုလ်တင်ပါအဲ့လိုချင်ပါတင်ပါဟုတ်နော်တင်ပါဗျာချမ်းချမ်းသိသိလာတဲ့ပုဂ္ဂိုလ်ရှင်မီးကိုချင်ပါမှန်ပါဗျာ ဒီလိုလိုက်ပြီးတာလေးကိုပြောတာဘောဘောနော်မှန်ပါခလာဌာနပြောတာပြောတာသူဟိုဘာသာရေးနဲ့ဓမ္မများပြောမယ်ဆိုရင်တော့ဝါဆိုရင်ဝါဆိုသင်္ကန်းပေါ်ဓမ္မရခင်းရင်ကတိသင်္ကန်းဘာလို့ဘာသာနဲ့သူပြောတာမျိုးပြောတာပြီးတော့ရှိသေးတယ်ဓမ္မရတချို့မိုးကြတထိန်ဆိုတာမရှိဘူးပါတဲ့ ဟွာပေါ့အဲတန်ဃာတွေဝူပါတဲ့နေရာတွေလေလိုအပ်တဲ့နေရာမဟုတ်လားတမန်ပါဗျာအဲလိုအပ်တဲ့နေရာကိုသွားထူတာမျိုးတမန်ပါဗျာဟုတ်နော်တမန်ပါဗျာအဲဒါကာလဒါနခေါ်တယ်တမန်ပါဗျာအဲဒီကာလဒါနသူ့ချိန်လေးနဲ့သူလူဓမ္မဒါနကဆင်းနေလို့ကာလကသူ့အချိန်အရွယ်ကောင်းလို့မတော့ပါဘူးမှန်ပါဗျာဟုတ်ကဲ့ငါလူရပြီရောသူအချိန်ခါနဲ့မရွေးဘဲနဲ့လူလာကြတော့ တန်တသဗ္ဗုရိတမဖြစ်တဲ့အပြင်တင်ပါဗျာတို့စာပြောပေါ်ဗျာဘိုးဝိသိတပြောဆိုအယွယ်ကြီးမှဒီစီစဉ်ခံစားရတာမှန်ပါဗျာဘယ်တော့တက်ခုနဲ့မဆင်းကကြီးနဲ့သူကောင်းမှမလားကောင်းပါဘူးနောက်ဆုံးပေါ်ဟိုလုံကြီးလေးလေဟိုမှန်ပါဗျာတက်ခုနဲ့ဆင်းနဲ့မှန်ပါဗျာကောင်းပါဘူးအယွယ်ကိုမှသွားခံစားရတာမှန်ပါဗျာဒီစီကြီးတော့ဒီစီရှိပဲလေ တမန်ပါဗျာဒီသိတော့ရှိအောင်ပါပဲလေတမန်ပါဗျာသို့တော့အဲ့ဒီဟာရဲ့အကျိုးခံစားဖို့ရတော့အရွယ်နှောင်းမှတမန်ပါဗျာနှောင်းမှဆိုတော့ဓမ္မရဝါနီမှာပေါ့ဟိုသားကြီးပွားမှသမီးကြီးပွားမှတမန်ပါဗျာကိုကလာပြီးတော်တော်အောင်ဖြစ်ရမယ့်အဖြစ်မျိုးတမန်ပါဗျာကိုလည်းချက်မဟုတ်ဘူးလို့ပြောတာနဲ့ဘူးဘူးတင်တယ်တမန်ပါဗျာဟင်အဲ့တော့နင်တစ်ခုလိုချင်တာလားနှစ်ခုလိုချင်တာလားနှစ်ခုတော့ပါဗျာ လုံတော့ဟင်တခုပြဟုတ်ကလားဟဲ့မှန်ပါနော်မှန်ပါငါမျိုးဟင်ဟင်ဟင်တာတာပပူရိတာဖြစ်အောင်ပါဟင်ဟုတ်ကလားကာလကာဏပြန်ပါဗျာဟင်ပြန်ပါဗျာသူ့ချိန်လေးနဲ့သူလူတဲ့နေရာလူတဲ့ဟာလေးကိုသွားဖြည့်သိရင်ဘလောက်ဝန်တာလိုက်လဲမှန်ပါဗျာဟုတ်ကလားမှန်ပါပြီးတော့ပုဂ္ဂိုလ်ကိုမစွဲတဲ့မှန်ပါဟုတ်ကလားတို့ဟိုကြားပြစကားပြောအောင်မယ်တို့အလောင်းတော်များကျင့်တော့ငါ ငယ်စဉ်လို့စဉ်တုန်းကပုဂ္ဂိုလ်လည်းအယုဒ္ဓမြန်ယူမှန်ပါဗျာပစ္စည်းလည်းအယုဒ္ဓမြန်ယူမှန်ပါဗျာပုဂ္ဂိုလ်နဲ့ပစ္စည်းကတက်သေးတာဒီမှာသီရနာကတိကဟုတ်သီရနာတိကဟုတ်တော့မှန်ပါဗျာဟင်ပုဂ္ဂိုလ်နဲ့ဝတ္ထုပစ္စည်းကတက်သေးတာမဟုတ်လားမှန်ပါဗျာတက်သေးတာနော်တက်သေးတယ်ဟင်သီရနာကလာတိကဟုတ်တမို့အလောင်းတော်ကသူကြည့်ရင်ကလာတော့အယုဒ္ဓမြန်ယူပါမှန်ပါဗျာကိုယ်နဲ့ဆိုင်ကိုယ်စီရနာနဲ့ဆိုင် ကိုယ်စေနာထပ်ဖို့ပဲလိုတာလေဟုတ်နော်ပြီးတော့ပစ္စည်းကိုလည်းအယုတ်လာမြန်ဘူးသူရှိတာကောက်ဖို့ထားပဲပြီးတော့ဓမ္မရဲ့တောင်းနိုင်နေပြီဘယ်လိုလာတောင်းနေလဲသူစေနာမှာပြီးဘူးဒါအလားတဖြစ်မှာပေါ့မှန်ပါဗျာစေနာထမပြီးတော့ကိုယ်တော့မဖြစ်ဘူးမှန်ပါဗျာဒီစေနာပါပြီးတော့စေနာမပါပဲပြီးတော့သူ့အတွက်တော့ဖြစ်မှာပေါ့ကိုယ်တော့ဖြစ်ဘူးဖြစ်နိုင်မှန်ပါဗျာမှန်ပါဗျာတောင်းနိုင်နေပြီမှန်ပါဗျာကြည်တိုင်းလည်းမဖြစ်ဘူး တင်ပါဗျာတင်ပါသူ့ရဲ့စီမံချက်တဲ့ချိန်မှာလို့မှန်ပါဗျာလောင်းတော့ကျင်နေတာဆိုတာမှန်ပါမှန်ပါကာလဒါနဟောတာမှန်ပါဗျာသူ့ချိန်လေးနဲ့လုပ်ထားရမယ်မှန်ပါဗျာဘာသုံးလေမှန်ပါဗျာနံပါတ်၄ကအနဂိတဒါနတဲ့ထမကြီးမှန်ပါဗျာဒါနကတော့ခုနပြောတဲ့အစင်ဟိုစေနာပြောပါနော်နဂိတဆိုတာမိခတ်တွေ့တာမှမရှိတာပြောတာဒီမှန်ပါဗျာဒါလေးရပြတို့ စာကဆိုတော့စာကောပฏิနိတကောမုတ်တိအနာလျောလို့ဖွင့်တယ်လေနေတော့တာအဲရာပြတ်သွားတာတော့စာကောလို့လို့ဆင်ပြတယ်ဟုတ်တော့မှန်ပါဗျာကုဌာနပြောဖို့အရေးကြီးတယ်ထင်တယ်မှန်ပါဗျာအလူကံပုဂ္ဂိုလ်သွားဓမ္မရာဆင့်ဒီကုန်းပဲအလူကံပုဂ္ဂိုလ်သွားခံရတာပဲလေဒီကခံပဲမှန်ပါဒီဟာပြီးရွေးကိုကအကျိုးရမှာလေတို့ပါလားရှင်မာကတ္တဗဘုရောကြီးကတို့ဟိုဟာပေါ့ပေါ့ ဟိုလေသမားကြီးကပေါပေါထူတာလေမှန်ပါဘူးအဲသူထူတဲ့ပေါပေါဟိုတို့ကြောင်းမှုကိုလွှတ်ထားတာကိုပေါပေါခေါ်တာကိုမှန်ပါဘူးဟိုပေါပေါဆုံးလို့ဘာလို့ဟုတ်သေးဘူးမှန်ပါဘူးဟိုဇေရောဘိုင်းနဲ့စားဖို့ရလေမှန်ပါဘူးအဲဒါဒီချိန်မှာကသဘာကိုရောကြီးနဲ့တွေ့တော့လှူတယ်မှန်ပါဘူးတို့တော့လှူခမ်းတယ်မှန်ပါဘူးဟင်စေတနာလှူခမ်းတာချိန်မှာကသဘာကိုရောကြီးကမှန်ပါဘူးပြီးတော့ကြာဘူးသေးတယ်အလူကသမင်းစားနေတာကိုရောကြီးမြင်တော့ဟို အဲအဲ့ဒီမှာသေနာထက်တာနဲ့သူနောက်ဆုံးထမင်းလုပ်ကလေးမစားဘဲနဲ့လူလိုက်တာဘုန်းသာအာရနဲ့လက်တန်းလေးပါပြပါလို့ပါလို့မှန်ပါအဲ့ဒါကိုတော်ကြီးကဟိုသာဂာမိကြလက်တန်းလေးဖယ်ပြီးစားပါတယ်တိုးတော်မယုံဘူးမှန်ပါသေနာဒုက္ခနာမှန်ပါဗျာဟုတ်တော့မှန်ပါဗျာအဲ့တော့ဘုကလေသမကပေါက်ပေါက်လေးတဆုပ်လက်တဆုပ်ယူလိုက်တာသူ့မှာတဘောဝါဟိုမှာတော့လာသာနာသမီးကြီးလို့ တမပါဗျာတပွားလုံးသွားခံစားရတယ်မှန်ပါဗျာမှန်ပါဗျာဟုတ်တော့မှန်ပါအဲ့တော့အလူနာပုဂ္ဂိုလ်သင်္ကိတောတမပါအလူရှင်ကငါးတင်ခုတ်လဲခံရုံပဲမှန်ပါဗျာအသားတင်ခုတ်လဲခံရုံပဲမှန်ပါဗျာသူစားရတာကနင်းနေပါကို့ဖို့လုပ်ထားမှန်ပါဗျာဟုတ်တော့ပုဂ္ဂိုလ်ဆိုရအောင်မှန်ပါဗျာဟုတ်တော့သူဒီသင်္ကိတောမဲဟုတ်တော့ကိုယ်စီရနာထပ်ဖို့လို့ဟုတ်လားဤကဒုတာမှုကြည်ရဘူး sago lolo sonche to tu ba lolo pati ni de go ni ka twa ta mo ti bo ma shi ya mo ti a yo nga lo ya ma le ta ma da de ji lai nga pi si so ma phit si ya ma ma ku le ka lo ho bi la a le ka lo nga pi si ho bi la ti ku le ka lo ku pi si mo bu mo ba ma ma ti e lo go ti mo ti a yo nga lo che kwa ma ma ညာလေးဒကမာကြီးလက်တာဟုတ်ဆရာအပြင်မမဝဲလာလားမဟုတ်လားဝဲလာပါဗျာရက်ထားလားနေလို့ရက်ထားလားဝဲလာပါဝဲလာပါဗျာသူဆိုင်မနေတော့ကနေတော့မဝဲခင်တော့ဒါတွေဒီတိုင်းရှိတာပဲအဲ့ဒီကနေပါဖြစ်တယ်ပါမပါဖြစ်တယ်ဟင်ကိုလည်းတဲ့ရောက်တော့တာငါတို့တင်ငါဟိပါဟိငါဟိနေရှိတယ်တင်ပါဗျာတို့ကလည်းဆိုင်မကပစ္စည်းတို့သဘောထားနိုင်မှာလား ထားလိုက်ပါဘာလဲနေဘာလဲနေဘာလဲထားလိုက်ပါဘာသူမိလည်းမေးကြုံမှာရှိရတာကိုပြောနေတာငါလည်းဆိုင်လို့သဘောထားပြီးကြောင်းမလို့ပြောတာဘယ်လိုထားလိုက်ပါလားထားလိုက်ပါဗျာအဲ့ဒါကိုမုတ်တိခေါ်တယ်ကိုယ်ကလုံးဝလုတ်ချက်သွားမယ်မှန်ပါဗျာဟင် ပစ္စည်းကိုစွန့်လိုက်ပြီးရင်စိတ်ကလည်းငါပစ္စည်းဆိုတာအလွတ်ဖြစ်သွားမယ်မှန်ပါဗျာမှန်ညာပါမှနော်မှန်ပါဗျာတတိပါမှနော်တာမဆိုရင်ဆွဲရတယ်ဆွဲရပါတယ်ဟုတ်နော်မှန်ပါဗျာမောက်တိဒီလိုဖြစ်ရအောင်မှန်ပါဗျာအနာလျောဆိုတာဒါလူလို့ငါပဲလူဟာကြီးဖြစ်မှာမပြောအောင်မပြောတာလောပါကျုပ်လေးမှာသိတယ်လားမှန်ပါဗျာတခြားသူမှန်ပါဗျာမှန်ပါဗျာဒါလူလို့ဘယ်လိုကြီးဖြစ်မယ်ဘယ်လိုကိုယ်တော်ကြီးလူလို့ငါဘာဖြစ်မယ် မျောရင်ခဏတော့မလာဘူးစေရနာကအစင်းမြမှာပါလို့ပြောပြတာလေဟုတ်ပါဘူးအာကောလို့လို့ဆုံးကြရမယ်ပတိနိတကောဤကတော့တာမှုမရှိအောင်မဟုတ်ဘူးအာယုံကလွတ်ဖြစ်သွားအနာလျော့အမျောမရှိအောင်ဟင်တို့သမီးတို့တွေ့ဖို့မှာပါကွာဟိုလေပြစ်ကျဲတဲ့စဘာပြစ်ကျဲတဲ့ပုဂ္ဂိုလ်သူကပြစ်ကျဲတာရှိတာတယ်ဘယ်လိုမျိုးပေါ့ရမယ်လို့ပြောလို့ရသလားမရပါဘူး သူကပေါက်ချိန်ကြရင်ကိုမျိုးကောင်းကောင်းတယ်လို့ပေါက်တာပဲမှန်ပါဗျာဟုတ်နော်မှန်ပါဗျာဟင်ပြောဖို့လိုသေးလားမလိုပါဘူးမျိုးကောင်းကောင်းတယ်လို့ပေါက်တာပဲဟုတ်အဲသူညီလေးနဲ့သူမိုးနဲ့တဲ့တဲ့လို့ပေါက်သွားတာမှန်ပါဗျာဟုတ်နော်မှန်ပါဟင်ညောအောင်တဲ့မှန်ပါဒီကတော့ဒါမှမရှိအောင်ဟုတ်လားလက်ကတော့အဲ့ဒါကိုအနတ္တဟိတလို့ခေါ်ဟင်ဒီကမှုရှိရဘူးဒီပစ္စည်းကိုကိုကိုပေါ်ပစ္စည်းပေါ်ဒီကမှုရှိရဘူးမှန်ပါဗျာဟင် ရှိခဲ့လို့ရှိရင်တဲ့သမီးရရှိတာနဲ့တန်တတပ်ပုရိတာမဖြစ်နိုင်ဘူးလေသိညင်သက်နိုင်ဘူးလေညင်သက်နိုင်မှာမလားတို့ဒီစီလေးကိုရောကြီးသုံးမသုံးမလားလာဦးမှာဟင်ကိုရောကိုကြီးနိုင်ဆောင်လဲပါလို့ပါဟင်ဟင်ကိုဒီ တော့မပါဘူးပေါ့ဗျာအတော့ပြုပြပါမလားဆိုပါရင်ပါတဲ့ကိလာပြီတဲ့ကိုကိုနေလာပြီတော်ဗျာတဲ့ကြရတဲ့ဆုတောင်းတာပါဗျာအော်ဒီဒီလောက်ဖြစ်ဖြစ်အတော့ပြုပြပါရောမှာပါဆိုဒီတော်ဗျာဒီတော့မှာပါဆိုဗျာဒီဒီဒီခတ်ရတာမှုရှိအောင်ပြည်ပြီးပေါ်တယ်ရှိအောင်ပုဂ္ဂိုလ်ပေါ်တယ်ရှိအောင်မှန်ပါဗျာအဲ့ဒါကိုတို့ဘုံဝိသိတာကအာဂန္ဓုကတတိနဲ့ တို့ကူနိုင်သွားဟေးဒါသူခေါ်သွားတာပါအဂန္ဓုကတတိရောဘာသာနဲ့ပြီးပြီးမှတတိရှိခဲ့ဂရီရှိတယ်ဆိုတာဓမ္မရတန်းရှိရပြောတာထင်နော်မှန်ပါဗျာချစ်ကဂရီပြောတာဟုတ်ပါဗျာတန်းရှိရတန်းရှိရသူ့မှာတိုက်နေနေတိုက်ကြီးနဲ့တို့တော့ဟိုသူအရင်ဘုံဝါတုန်းကသူကစိတ်သားဟင်းနဲ့ပိစိကဗုဒ္ဓကိုပြင်ကျွေးခဲ့ဘူးမှန်ပါဗျာပိစိကဗုဒ္ဓနဲ့လမ်းသူ တွေးတော့လာပြင်ပြီးတော့သူ့အိမ်ကိုစိတ်သားဟင်းနဲ့တွေးတယ်ဟုတ်ကဲ့ဖေရနာထက်တဲ့အတွက်တချီလာဖြစ်တော့သမီးရသူမညစ်ကတွေ့တာမူလေးအဲ့ဒီမှာပါပေါ်ဆိုတော့အဲ့ဒီပိသိကဗုဒ္ဓကသူစေရနာထက်အောင်ဆိုအာရပါရသာတာဟိုဟိုအရောစေရနာထက်စီကြည့်လို့အဲ့မှာပုံနာကကြည့် ကိုတော်ကြီးစားနေပုံတော့ငါဘုံမှာကြံပါမလားကိုတော်ကြီးစားနေပုံတော့ငါဘုံမှာကြံပါမလားအဲ့ဒါလေးတစ်ချက်သွားညှိတာလေဒီမှာဟုတ်ပါဘူး စေတနာထက်တဲ့အတွက်တထေးလာဖြစ်ခရီးစစ်ဖြစ်မှန်ပါဗျာမှန်နော်မှန်ပါဗျာမှန်ပါတို့တော့ဟင်ကျမကျမဆိုဟုတ်ကလားဗျာအခုလည်းဝတ်ပါမလားလေဘယ်လိုလုပ်လဲဘယ်လိုလုပ်လဲတက်သွားတက်ပါဟုတ်ကလားဗျာဟင်အဲအဲ့ဒီညီကလေးရှိတယ်တိုက်ကြီးဆောက်တာတယ်သူတက်ရင်လည်းဖုံပေမှာဆိုလို့ ပြီးတော့သူ့တိုက်ပေါ်ရှိဧည့်သည်တွေလာရင်သူ့တိုက်ပေါ်ဖုံပေးမှာဆိုလို့တဲ့ဘေးကတရက်ပင်အောက်မှာတဲလေးထိုးနေတာတင်ပါဗျာကိုတစ်ချက်ကလေးဖြစ်တာနော်တင်ပါတင်ပါဗျာဟင်တင်ပါဗျာတစ်ချက်ကလေးဖြစ်တာနော်တင်ပါဗျာပြီးတော့သူ့စီးတဲ့ယထာကရှိသမျှဟိုတို့ဟာခေါ်မှာပေါ့ကွယ်အထဲကတောက်တိုင်ကြီးခေါ်လာအကိုကြိုးကြည့်တယ်ဂျင်းနာနဲ့လင်ရတာတဲ့တာမန်ပုဂ္ဂိုလ်တယောက်တော့သူ့ဟာမျိုးကိုမစီးဘူးလို့ဆိုတယ် ဝါးတပြန်တော့မောင်းလိုက်ဆင်းပြီးတာကျိုးနဲ့တုံးကြတာကျိုးနဲ့တုံးကြရှိတယ်ဒီရှစ်ဆန်တော့ကုံသွားမှာဆိုဒီကပ်နေတာဟင်ဒီကပ်နေတာဒီကပ်နေတာကုံသွားမှာဆိုလို့တဲ့ဟုတ်ဟင်ဟင်ပြီးတော့ဝဋ္ထာကဈေးအပေါ်ဆုံးနဲ့တို့သာတို့ကတော့ဘန်းကြီးတို့သုံးတယ်ဓမ္မကြီးဓမ္မကြီးတို့ခင်နေကြတော့ဂုံကြီးဂုံကြီးတော့ အဲအထည်ကြီးကြီးဆိုရင်ဈေးကြီးကြီးပေးမှပေးရမှာဆိုလို့သုံးဆက်ဆက်ပြီးတော့ဝတ်ပါတဲ့ကုံကြီးအိတ်ကိုသုံးဆက်ဆက်ဝတ်တဲ့ကုံကြီးအိတ်အလုံးလိုက်ဆိုရင်ဈေးကြီးလို့တဲ့တတိရှိဖေတော့ရှိတာပဲနော်ဟင်ဘိုးတင်ဝေးပဲနေလို့ဟုတ်လားဟုတ်ပါဘူးမလို့ဘူးလားလို့တော့ဘိုးလည်းလည်းလည်းကြည်ရသေးတာဟင်ဆရာဗျာဟင်ဟင်အဲ့လိုတဲ့သမီးလား ပြီးတော့အစားတော့လည်းဒီလိုပါပဲကွယ်ဟိုစပွဲပေါ့ဆန်ဆိုရင်ဈေးကြီးမှာဆိုလို့ဂရိစစ်စကူမှာဆိုလို့စကွယ်စကွယ်အဲ့ဒါစားရတဲ့ကွယ်တဲ့ကလေးညီလားဟင်မညီရင်ခုနပြောလို့ရှိတဲ့ပစ္စည်းကိုကိုယ့်အတွက်ကောင်းကောင်းသုံးတယ်ဟုတ်နော် တို့ရန်ကုန်ပြောပြောဆိုလေရန်ကုန်ကတော့တို့ရန်ကုန်နေခဲ့တာဟုတ်လားဟိုဂျိုးဖြူကရင်မလို့ဘူးလားတပါပါတို့တော့တို့သင်္ကန်းမျိုးလို့ဆိုလို့ရှင်နာအချိန်နဲ့လွတ်တာဟုတ်တော့ဘယ်နှနိုင်ကဘယ်နှနိုင်ကြည့်ဟုတ်တော့အဲ့ဒီအချိန်ကိုအိမ်တလက်မပိုက်တွေ့ထားလို့ရှိရင်အဲ့ဒီတွင်စိုက်တော့တို့ထပ်လိုက်တယ်တပါပါဟင် အဲညတမငါငါငါရောက်အောင်ဆိုမသုံးမဲနဲ့ပိတ်ထားရေပေးခြင်းကြောင့်ဘာမှမရှိတော့ဘူးရှိတော့ဟုတ်လားရန်ကုန်ရောက်ဘူးလားဟုတ်ဘူးလားတို့ပြောတာပုတ်ကလားဟုတ်ပါလေဆရာဟေးနဲ့လမဆိုနဲ့လမလေးဟေးသုံးလမဆိုသုံးလမလေးအဲသူရေပေးခြင်းမှာဖွင့်လာတာနဲ့လမလည်းနဲ့လမအပြည့်ကွာထပ်ဝင်နေတာဒါနကလည်းသူအချင်း ရှိနေတဲ့အချိန်မှာတော့ဘလောက်သုံးသုံးလိုက်နေတာမှန်ပါဗျာအချိန်ရှိသလောက်ပေါ့မှန်ပါဒါနကံရှိမရှိတဲ့အချိန်တော့ဖြင့်ဘွားမှာဖွင့်နေနဲ့လေတန်ထွက်လာမဲ့ဟောဟောဟောဟောပဲဟင်ဒိုရေကောဟဲ့ဒီမပြီးတဲ့အချိန်ဘယ်လိုအော်တော့ဟုတ်လားဟဲ့ဟင်ဟင်အဲ့တော့လူကအနဂိတညကပ်တာမရှိရမရှိရင်ကိုစိတ်တိုင်းညတုံးနိုင်မှန်ပါ ဟုတ်နော်ကိုရှိတဲ့အကျိုးကိုဟိုပါပေါ့တင်ပြီးကြပ်ပြီးခံစားမယ်ဟုတ်ကလားဗျာဒီတင်ပြီးကြပ်ပြီးခံစားမယ်နဲ့ဟုတ်ဗျာအဲ့ဒါကိုအဲအနေခိတ္တဒါနခေါ်တယ်သမီးအနေခိတ္တအနေကဟောညီလာပြောတာကွယ်အင်းတခါကညီလာကွယ်အနေကဟောမညီလာပြောတာကွယ်မညီရဘူးကဲသမီးနာပါလေးနော်နာပါငါးကသမီးအနုပါဟိသဌာနအနုပါဟိသပါလေးလို့ မမလိုသူတော်မကိုထီပါပုတ်ခပ်ပြီးမလှူအောင်တမန်ပါဘသူတွေဘယ်လိုလှူလဲငါကြမှာတုံတော့အများဆုံးဖြစ်တယ်အလုံးကြီးလုံးတယ်ကြိုက်တော့မင်းမလို့ဘူးပုတ်ကလာဟဲ့အေးအဲ့ဒါသူမျိုးသူစေတနာသွားထီပုတ်ခတ်တာမမပုတ်ခတ်မမတုံတော့ဖြစ်တတ်တာပေါ့ဘသူကအဲဘာဟင်းနဲ့ကျွေးထူတာပေါ့ငါလူကြတယ်လူဘသူကဆိုင်กว่าငါကပဲဆိုင်မှာငါကဘာမှမ မှန်ပါဗျာအဲ့သူ့စီလာကိုတော့မဟုတ်ခတ်တာမှန်ပါဗျာမှန်ပါဗျာသူများမဆိုထားနဲ့ကျွန်မကြီးကိုကိုတိုင်းအရင်မကဘို့လုတ်ခဲ့တဲ့စီရနာကိုကိုအရင်တော့ငါပဲလို့လုတ်တာအခမရဘူးဒီတစ်ခါပဲလို့လုတ်မယ်ဆိုအရင်စီရနာပြန်ကိုစီရနာကိုပြန်ပြီးပုတ်ခတ်ပုတ်ခတ်မှန်ပါဗျာအရင်တလားကသူ့အချိန်နေနဲ့သူ့အချိန်ခါလေမှန်ပါဗျာအဲ့ဒီစီရနာကိုခုထူတဲ့ချိန်ကိုပုတ်ခတ်လေမှန်ပါဗျာသူများဆိုတာထားဘောဘောမှန်ပါဗျာမှန်ပါဗျာဟင် et nous passons ça. Tu vas beaucoup comme si. Maman bien. Et qu'on a de maillot de dana zaina. La loup zaina. ပြိုင်နေဆိုရမာနပေါ့မှန်ပါဗျာစေတနာမမဟုတ်တော့မှန်ပါဗျာဟုတ်နော်အဲ့ဒီတွေကတန်တာဖြစ်ပါဦးမလားဖြစ်ပါဘူးရင်သက်နိုင်တော့ဘူးမှန်ပါဗျာအဲ့ညီမမညီတဲ့ရင်သဗုဒ္ဓိတာဆိုတဲ့နှလုံးကြည့်ပါတဲ့ပုဂ္ဂိုလ်ဖြစ်နိုင်မှန်ပါဗျာမဖြစ်နိုင်တဲ့အပြင်အဲ့ဒီထိပါပုတ်ခတ်တဲ့စေတနာရဲ့တံပြန်ကြောင့်ရာသူမျိုး၅ပါးဖြစ်ပြီးခံရတာမှန်ပါဗျာ ကျန်သူငါးပါးဖြစ်ပြီးခါရတာပြီးအဲ့ဒီဒုညာကိုဒီဘာပုတ်ခတ်ခဲ့တဲ့ဒီနာကြောင့်လို့ပါရဆူတယ်မှန်ပါဗျာဟင်ဒါနာကတော့ပြင်ခုနကတို့ပြောသလိုစေနာတဲ့ရင်တစ်ထစ်ဖြစ်မှာပေါ့သမီးမှန်ပါဗျာဟုတ်တော့ဒုညာဒီဘာပုတ်ခတ်ရင်ကိုယ်စီစဉ်ကိုဒုညာဖြစ်ပြီးခါရတာတော့တခုဝင်မပေါ်သမီးရမှန်ပါဗျာဒုညာဝင်မပေါ်သမီးရမှန်ပါဗျာဟင်အဲဒုကလည်းကိုပြောဒီပြောနဲ့ပြောတာပါပြီနဲ့အဲအဖာတို့မျိုးဖာတို့မျိုး ဟိုဦးမင်းကောင်ကြီးနဲ့ဦးရဲကောင်ကြီးတို့ဟိုရွှေတောင်ကြားမှာနေတာကျမပါဗျာတို့တက္ကမနဲ့တော်တော်လေးရင်းနှီးပါတယ်ကျမပါဗျာသူ့ရဲ့ဟိုဘက်ကတိုက်ကထီးဟာကျမပါကျုပ်ကလည်းတော်တော်ချောကျမတို့တော်ညတာသူကခိုးတာကျမပါဦးရဲကောင်အိမ်လဲမလို့ဘူးဦးမင်းကောင်အိမ်လဲမလို့ဘူးဆက်လို့ငြိမ်နေရကျမပါကျမပါဗျာဒီကြောက်ဘူးနော် လက်ကြည့်ဘူးကြောက်ဘူးမနဲ့ဦးရဲ့ကောင်ဦးကောင်ဟုတ်ပါတယ်ဗျာဦးရဲ့ကောင်ပြပါရဲ့ဗျာဟင်ဟင်အဲအဲ့ဒါမတတ်နိုင်တော့ဟိုဒါလိုက်နေလို့တာခိုးကတခိုးကလည်းတထေးတခိုးဟုတ်တာဟိုသူ့လည်းလေတာပေါ့အဲ့ဒါစာပြီးဝင်တော့ဟင်ဟင်ဟိုသူ့သွားပြီးတော့အရင်ကထိပါခဲ့လို့တော့ပြောရဘူးလေတားခဲ့ဘူးလားပြောတာ ဆိုလိုတာတော့ကိုကစေတနာကိုသူများစေတနာကိုသွားပြီးတော့အဲလိုထိပါပုတ်ခခြင်းကိုကြကြကြံငုံလာပါဖြစ်ဒီခါတာတေးမှန်ပါဗျာဒီတော့စေတနာထက်တဲ့အတွက်ဖြစ်ပါပဲလေမှန်ပါတို့သူများထိပါထိပါပုတ်ခတဲ့အတွက်ကိုမှချမ်းသာပါအောင်မလားချမ်းသာပါဗျာတတ်တတ်ဘူးလိတာဖြစ်နိုင်မှာပဲမှန်ပါဗျာဟင်မှန်ပြီလားမှန်ပါဗျာဟင် နာခုလုံးရနိုင်မှာမလားသမီးရဟုတ်ကဲ့ဟင်အောက်ကြိုးစားလိုက်တော့ဗျာဒါအဖွာကြည်လင်းနဲ့သိတော့တာဟုတ်တော့တကယ်သာသွားလေးလေးသာသာပြောတော့ကာလခန္ဓာသွားသူ့ချင်းဒုက္ခတွေပြောတာဒီနဂိတဘာညီကပ်ပဒတ်ရှောင်းလို့အနုပါဟိသာတော့ဒီဘပုတ်ကချင်းမရှိရဘူးမှန်ပါဗျာရှင်းရှင်းလေးအလုံးမပြရအောင်ပေါ့တမပြရဘူးပေါ့ဗျာမပြရဘူး အဲသူများမဆိုတာနဲ့ဒကမာကြီးကိုအရင်လာဟာနဲ့ဒီလာဟာမပြိုင်နဲ့ကိုကိုကိုကိုမပြိုင်ရပါဘူးဆိုဟင်ပြိုင်ဘူးသလားပြန်ဘူးပါဘူးဒီလိုစိတ်ထားရင်တော့ဘုရားတကယ်လို့တပည့်တော်တို့ကအရာရှိနေပါတော့အိုးကြိုးစားပြီးဆိုကြတာအခုပြည့်စုံတဲ့အခါမှာများများကြီးလှူမယ်ဆိုတော့အဲ့လိုစိတ်ထားရင်တော့မပြောင်းဘူးပြိုင်နာပဲရှားမထုတ်နေ အဲ့ဒါကြိုင်တာအဲ့ဒါကြိုင်တာပဲလားဗျာကြိုင်တာလေဩအေးဓမ္မကြီးပြောတာအခုအခုတန်နိုင်ကြီးပို့ပြီးတော့လူရပြီဆိုပိဋိဖြစ်ရင်လည်းကြိုင်တာပဲလားဗျာကြိုင်တာပဲကြိုင်နေတင်ပါခင်ဗျာဆိုတော့တို့တို့တို့တို့သိကောမှန်တယ်ဘုတ်ပြီးပါဖူမလွတ်နေပါစေတင်ပါခင်ဗျာတင်ပါခင်ဗျာလွတ်နေပါစေတကယ်လို့ပြန်ပြီးစဉ်းစားရင်တော့သူ့ကိုဖြစ်တဲ့မြေအောင်ရှုပါ ဓမ္မမြတ်ဟုတ်နော်အဲ့လိုရှိဟုတ်နော်ဥပမာမဲ့အဲဓမ္မကြီးဒီပစ္စည်းကတော့သိပြောလို့မကောင်းဟောဆုံးပြောလို့ဓမ္မကြီးဆုံးကျွေးဘူးသလားကျွေးပါတယ်ဗျဘယ်ဘယ်တော့မှကျွေးဘူးတော့တပိလာတလာတစ်ခါအမြဲကျွေးဟုတ်ပြီဒီလာကျွေးပြီးပြီလားဒီလာကျွေးတော့ပြီးပြီအဲ့ဒါတော့မကျွေးဘူးကျွေးရသေးဘူးဟင်ဒီလာကခုကျွေးမဲ့ဆုံးဆိုတာကျွေးမဲ့ကြလို့ရှိရင်အရင်ကဓမ္မကြီးကျွေးတဲ့ဆုံးဟာကိုရိုတိလည်းရောက်သွားပြီခုဘာဖြစ်မယ်ထင်လဲ သိမဟုတ်ကလားนี่မွေးစင်းတောင်လက်လက်ဆက်ဆက်ဟုတ်မှန်ချမောခါကြာနေမှာတော့ဟုတ်ပါဘူးဟုတ်ပါဘူးဟင်ဟုတ်တော့ပါဘူးခင်ဟုတ်တော့ပါဘူးဗျဟင်အဲ့လိုအရင်လာကလူတာပြတ်တာသိရင်ဒီဟာပေါ်မှာตายရအောင်ตายရတော့ပါตายရတော့တွေးမိရင်အဲ့ဒါသွားမြင်လိုက်ရင်ตายရတော့ချက်ပြစ်ဟုတ်နော်ဖြစ်ပြစ်ဟင်ဖြစ်ပြစ်ကိုဟိုတို့ ဟိုခန္ဓာဖြစ်ပြမသိရင်အရင်လာကဟာအာယုံပြုလိုက်ပေါ့ဗျာအရင်လာကဖုန်ဘယ်လိုနေမလို့အရင်လာကဟင်ဘယ်လိုနေမလို့ဟင်အဲ့ဒါအလွယ်ဆုံးမြင်နိုင်တဲ့ဟာနော်အရင်လာကတဲ့ဓမ္မကြီးအရင်နှစ်ကဆိုရင်ဘယ်လိုများနေမလို့ဟုတ်ကလားဗျာအဲ့ဒါအာယုံပြုလိုက်ရတယ်ဒီပေါ်မှာမကြီးအောင်လေဟင်မဟုတ်ဒီဖြစ်အောင်လေလုံးဖြစ်ပေါ်အောင်တို့ဟာနဲ့ပြောကြပါစို့ဟိုတို့တော်တွေမှာ အဲအဖိုးတော်သားပဲသိမှာပါပဲဒီပဲမဆိုင်ဘူးဘူးလားဆိုင်ဘူးပါဒီပဲဆိုင်အခုခွာထားခဲ့ဖွပြခုမပါပါလားမပါပါဘူးခုမပါဘူးမြေပဲသိကိုထဲ့တယ်ထဲ့တယ်အဖိုးမြေပဲသူ့ပိသာတတိညောင်ထွက်သွားပြီဆိုရင်အဲ့ဒီမြေပဲနှစ်ချောင်းနဲ့ထပ်ခဲ့ရထပ်ခဲ့ပါမမဟုတ်တာလည်းပါသလားမပါပါဘူးဗျာမပါဘူးဗျာ ပါပါဘူးပါပါဘူးဗျာပေါက်တာနဲ့ဘာပါသွားတာပေါက်တာနဲ့ဘာပါသွားတော့ဒီနာတတိပါပါပါပါတယ်ဒီနာတတိပါပါဗျာဒီဟိုမြေပဲလေးရဲ့ချက်မှာဟိုမျိုးစည်းဒီနာတတိလေးရှိတယ်လေတင်ပါဗျာအဲ့ဒီဟာကအညောက်ဖက်သွားပြီဆိုရင်သူ့ဟိုဘာလုပ်တဲ့မိဘနေတဲ့ချမ်းတဲ့ချမ်းကကွဲ့ပြီးကွဲ့ကြရပါဗျာဒိုးကောင်းရင်ကောက်ဖို့ဘာကောင်းရင်ကောက်ဖို့ဟုတ်လားဟုတ်ပါလေဒီမှာလဲစေတနာလေးကိုယူသွားတင်ပါဗျာနာနဲ့ပုဂ္ဂိုလ်မြေပဲနဲ့ နှစ်ချောင်းစဉ်းစားမနေနဲ့မှန်ပါဗျာစဉ်းစားခြင်းသေးတော့မှန်ပါဗျာဟင်ဟုတ်ကလားဗျာညရဘူးအင်းတို့ကလည်းဟိုပြောဒီပြောပြောတာပဲဓမ္မရိုးမျိုးပဲဘုံမူကြီးလားမြတ်သူ့တော်တင်တယ်မြတ်ကတော်တယ်တော်တော်ရင်းနေတယ်မှန်ပါဗျာဟုတ်ဦးလာမြတ်ကတော်တော်များဆုံးသူကမိုက်ကယ်လာမျိုးဆိုမှသိတာမိုက်ကယ်လာမျိုးသိလားဟုတ်ပါဘူးဟောမှာလားဒီလိုလားဒီတိုင်း အဲ့ဒီတော့ဒေါ်တင်မြင့်ကရှောက်ဘူးလေတတိတော့ရင်တော့ကသူ့ဟာတာလေးကဟိုတတကြီးဘဝတုန်းကဟိုကြီးဘဝတုန်းကနင်းနေလေအားမရဘူးအခုကြမှာတတိတော့ပဲလို့ဒါတတကြီးကစေတနာကိုသူ့အချိန်နဲ့သူ့ခါဖြစ်တဲ့စေတနာကိုနှံပုတ်ခတ်ထားမှုလားဟုတ်ပါဗျာပေါ်ပြောနေတော့ကြောက်တော့ဟင်ကျမဗျာတို့ရံပေါ်မှာသမီးတယောက်တို့ကလည်းဒီလိုတော်တော်တော်တော်ပြောပြီး နေဘွားမပြောနဲ့နော်ကျောင်းဆောင်မပြောဘူးလေဟိုဟာကိုပီဒီယိုကိုလည်းညှို့ထုတ်ပြတယ်သူကပြောလိမ့်မှာပေါ့ကိုလည်းတော့တော့တော့တင်းတင်းကြပါမလားဟင်ဟင်ဟိုဟာလားကဆုံတော့လာလာသွားကြပြီဦးလာမြင်တော့မလာဘူးလေသူတို့ဒီနေ့နေ့နဲ့သူမိသားစုတွေကိုတော့ပေါ့သူသမီးတွေပေါ့ဟင်သူတို့တော့လာတော့ပြီဟင်သူကတော့ဝဲလို့ဆောင်ဘူးအဲ့ဒါလည်းပါလာပဲသူတို့ကပြောလို့တာ ဟုတ်တော့အဲ့တော့ဘိုးကြီးဘုံမရဲ့အခြေအနေချင်းကလည်းခုနဲ့တူမလားတူပါဘူးအဲ့တော့ဘိုးကြီးဘုံမကစေတနာကိုဘာလို့ဘုတ်ခတ်ချင်တာတော့မှန်ပါဗျာသဘောပေါက်တယ်မှန်ပါဗျာဟင်ပြီးတော့အခုမှအာရပါရလူတွေအောင်ဆိုတယ်ကမာကြီးအဲ့ဒီဟာကခုနပစ္စည်းပေါ်လောဘရှိနေတာစေတနာပေါ်ကိုမထားဘူးတင်ပါဗျာပစ္စည်းကောမှုမလို့ဘူးစေတနာထဖို့ပြောနေတာတင်ပါဗျာဟုတ်လားမှန်ပါဗျာဟင်ဟုတ်လားမှန်ပါဗျာဟင် ပစ္စည်းများဖို့ပြောတာမဟုတ်ဘူးစေတနာထက်ဖို့ပြောနေတာမှန်ပါဗျာဟုတ်နော်စေတနာထက်ရမှာမှန်ပါဗျာဟင်ပစ္စည်းဘယ်လောက်လုံနိုင်လုံနိုင်စေတနာထက်ဖို့အရေးကြီးဆုံးမှန်ပါဗျာဟုတ်နော်အဲ့ဒီစေတနာကခုနတို့ညီပဲနဲ့ပြောရင်ဒီသာတတ်တယ်မဟုတ်ဘူးလားမှန်ပါဗျာဟင်ဘုထုံးတဲ့လူကပုဂ္ဂိုလ်ကတော့ညီပဲသားနဲ့ချမ်းမဲတယ်မှကြာစေတနာမနေနဲ့မှန်ပါဗျာဟုတ်နော်ဟင်ဒီလိုဆိုဟိုအရင်ကဟာနဲ့သွားပြီးကြိုင်ရင်သေးလား ဉာဏ်ရောပါဗျာဟုတ်ကဲ့အဲ့ဒါကိုလူတွေ့တယ်မတွေ့တော့ဟုတ်ကဲ့လားတွေ့ရင်လည်းတွေ့ထိုက်တယ်လေဒီမှာလူပြောတာကဟိုပါတော့ပါခေါ်တော့ညာဒီကလှူတဲ့လူကိုတို့ပြန်ပွားတာရှိတယ်မှန်ပါဗျာဟင်အမဗရနဲ့ပါတယ်မဟုတ်လားမှန်ပါဗျာဟင်ဖြစ်ပြီးသားအကုသိုလ်ကိုဒီမှာဘယ်တော့မှပြန်တွေ့ပြန်တွေ့ရင်တစ်ခါပြည်နာပေါ်ရင်တစ်ခါတမှုပဲလေဥမာမေကျက်တတ်ခဲ့တယ် ကျက်သားတို့ကတမှုမဟုတ်လားနာပဲတို့ကကျက်သားခိုက်ဘူးလေဆိုအဲ့ဒါမတရပဲမစားရပဲနဲ့တွေးတိုင်းအဲ့ဒါစေရနာတစ်ခုစီတစ်ခုစီသွားပြီတို့ရဘူးဟုတ်လားဟင်ဥပနာနာပပခဏဘာဘာလို့ဘာရဝိုင်မို့ဆိုဘာနာရဝိုင်မို့လို့ဆိုတာလေဖြစ်ခဲ့ပြီးတဲ့အကုသိုလ်ပြောမဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်အဲ့ဒါကျတော့အာမင်နော်ပြီးတော့မဖြစ်သေးတဲ့ကုသိုလ်ကတော့ဖြစ်အောင်လို့ မှန်ပါပါဟုတ်နော်မှန်ပါပြီးတော့ဖြစ်ထားတဲ့ကုသိုလ်ကြတော့ပွားတဲ့ဘောအောင်လုပ်ပါမှန်ပါဗျာစေရနာပွားခိုင်းတာတုံးပါကြီးမှန်ပါဗျာနော်ခုနဖုန်းဥပမာသဘောပေါက်မှန်ပါဗျာနော်တကယ်လို့ငါဘယ်တော့ငါအဲခုပြောရင်တော့မဟာမြိုင်မှာအဲဟိုကိုရိုကြီးသွားပြီးဘယ်လိုငါလူခဲ့တာယူလားပွားအာယုပြုလို့ အဲသွားပြီးဟောဘလုံးနဲ့တန်တတတာဝတိတာဖြစ်မှာမဟုတ်တော့ဘူးငါလေးတို့မတို့မမလာကလာတော့မဟုတ်လားမလို့ရဘူးတွေးလိုက်တွေးပြီးအပြက်ကိုကြည့်လိုက်တွေးရင်ခုဓမ္မကြီးဒါကနှစ်သိန်းငါးသိန်းကုန်လေဆိုပါတွေးလိုက်ရင်တစ်ချက်တွေးလိုက်ရင်ငါးသိန်းခါပြန်ရတွေးရင်ရတသလုံးတွေးတသလုံးရဟုတ်ပါဗျာနောက်ထပ်တွေးနေတယ် ဟင်ဟိုကနေဩဟိုတော်တယ်မှာကျင့်နေတဲ့တန်ခါတော်ကဘယ်နည်းငါပဲပါလှူခဲ့ရတဲ့အာယုံပြုလိုက်ပါကိုကိုရောကြီးဒကမာကြီးလှူတဲ့အချိန်နဲ့မျက်စင်မှာယုံနာတူအောင်လားတူပါဗျာနောက်နေ့ဆိုပြီးတဲ့ရွေကြပြီပေါ့မှန်ပါဗျာဟုတ်နော်မှန်ပါကိုပြည့်စီရဟောဒီနေ့ဒီလိုပဲမျက်စင်ကဒီလိုဟောမလားဟုတ်ပါဗျာမှန်ပါပဲနော်ပြန်ပါဟင်အဲ့ဒီအပြက်ကိုအာယုံပြုတ်ပြီးခုနပြောတဲ့ငါလှူခဲ့တာအာယုံပြုတ်လိုက်ရင် ခုနမျိုးစိကြီးလည်းဖြစ်နိုင်မလားသမီးကဒီဘဲနဲ့ဆံကတော့သူကသူဟိုနှစ်ချမ်းကတော့ကိုထုတ်ပါလိမ့်မယ်မှန်ပါဗျာသဘောပေါက်ပါပါဟင်အာယုံပြုကောင်းပါလေခုနဒီတမဲမှုမပေါက်ဒါရမယ်ဟုတ်နော်အဲ့ဒါကိုအနုပါဟိသဒါနခေါ်တယ်ဒီဖြစ်ခဲ့ပြီးတာကိုအများအားပွားရတာကို အဲ့ဒါကိုတို့ပါတော့ပင်ကိုဘာဝါရဝါရမောဆိုတာတမပရံနဲ့ပါလေဟုတ်နော်ပွားတော့ပွားရပါတယ်တမန်ပါဟင်ခုနညိကတွေ့တာမှမကြည့်အောင်ပွားနေကိုတော့ဟုတ်ကလားဗျာဒီပွားနိုင်မလားဗျာပွားနိုင်ပါဗျာဟင်ဟုတ်ပါမလားဗျာအဲတို့ရှိဦးမှာပေါ်ရခုတော့တဲ့ရွယ်တာအနေသေးတာဟူအဲကြီးလို့အဲအိယာပြာကဖြစ်ပြီး အဲသိမထင်တော့ကြတော့နင်တို့ပြောမှဘေးကအမေဟိုမဟာနိုင်မှာလူခဲ့တယ်မဟုတ်ဘူးလားဘာဒီဘာဒီလေအာယုံယူတဲ့ပြောကြပြောတော့ဘယ်လိုလုပ်ဘူးဘယ်လိုလုပ်လို့ဘယ်လိုလုပ်ဖြစ်ချက်ကိုရှုတာလေကိုရှုတာအမအမမလာဘူးဘာလဲလူကဲဗီဒီယိုပဲရှုပေါ့ဖြစ်ချက်ကိုပဲရှုပေါ့ပုဂ္ဂလာလူတာပါဗလား အဲ့ဒီကြီးဟိုဒီဝလာပွဲဟိုဆွဲတဲ့နေရာဥပတဲ့နေရာဘဝရတာဟုတ်ကဲ့တင်ပါဗျာဒီမှာလာဘဝကနေမှာမှန်ပါဗျာကိုသွားမယ်စီရနာစီမသွားနိုင်တော့ဘူးလေဒီမှာညှိနေတယ်ကွကြည့်ရဘူးမှန်ပါဗျာဟုတ်နော်မှန်ပါဗျာဟင်မှန်ပါဗျာကောင်းမှုအကြောင်းကံပေါ်လာတဲ့ပစ္စည်းတွေပေါ်လာတဲ့ဖြစ်ဖြစ်ရှုပြတယ်ဓမ္မသူစေတနာသူအကျိုးရှိတဲ့ပုံကိုဂတိနိမိတ်လာပြတယ်လေမှန်ပါဗျာမိဘလားမိဘလားဒါပါမလား ကဲတို့တန်ဃာတွေလည်းပြောပြီးပြီဟုတ်လားမှန်ပါဗျာကဲလူမာလာကဲလူတို့လူမာတော်ဟောပါလားအန်တွဲဆိုဦးအန်တွဲဆိုတို့မလူနဲ့နော်ကျွန်တော်ဟိုတော့ဟာစိတ်ဓာတ်လူမနော်တို့လူမာတန်ဃာတွေလူမာလာစိတ်ဓာတ်လူမာလာစိတ်ဓာတ်လူမာလာတန်ဃာတို့အာယုံဗန္ဒီဗန္ဒီသံပါရသံပါရဝဋ္ဌဝဋ္ဌဒုက္ခဒုက္ခသောသမာ อิสันนัตเวรณัตติกิริยายะติกิริยายะอิมานิอิมานิธาตาปะธาตาปะอุทุนิอุทุนิสังกาตะสังกาตะทีมะทีมะสังกาตะสังกาตะทีมะทีมะสังกาตะสังกาตะทีมะทีมะဟန္တိဟန္တိရှင်ဘုရားရှင်ဘုရားမယံမယံဘုရားတပိတော်ဘုရားတပိတော်တပိတော်မာတို့တပိတော်မာတို့သာသုတိသာသုတိသံပါတော်သံပါတော်ဟောတာ မုဒ္ဒဒုက္ခတောဒုက္ခတောဆင်းရဲအလုံးမှဆင်းရဲအလုံးမှမောဒနာထာယမောဒနာထာယဘုမြောက်ရာလုံးကဘုမြောက်ရာလုံးကနိဗ္ဗာန်တနိဗ္ဗာန်တသနာကင်းယသနာကင်းယနိဗ္ဗာန်ကိုနိဗ္ဗာန်ကိုပစ္စည်းကရိယာယပစ္စည်းကရိယာယဉာဏ်မြင်ကိုတွေ့ဉာဏ်မြင်ကိုတွေ့ကိုယ်တိုင်တွေ့ရာကိုယ်တိုင်တွေ့ရာဒိဋ္ဌာကျေသူ၍ဤမာနိဤမာနိသာတပါ 王金刚，萨西多，杜维沃土，苏苏土古，唐卡达，达达玛多那，唐桑列，西卓木多，唐卡罗，金刚，金亚，宝啊，迪玛，塞格，南巴古伊。 ရှင်ဗျာ